ယနေ့1340ခုနှစ်သောသရင်လာရင်နေ့ဖြစ်တယ်။ဟောရမယ့်တရားကတော့ဝိရင်ဇာတိုင်းပြည်ဝိရင်ဇာမြို့မှာမြတ်စွာဘုရားဝါကတော်မူစဉ်ခါကာလအကြောင်းအရာလေးတွေ နည်းနည်းဟောရမှာပါပဲဒီနေ့ဟောမယ့်တရားကတော့တရားအထုတ်ပုံဒီဝိပဿနာရှုနည်းတွေပါတွေကတော့ဒီမှာဟောစရာအကွက်မဟုတ်ဘူးသူကဝိနည်းနဲ့ပတ်သက်ဝိနည်းနဲ့ပတ်သက်တဲ့ဟောစရာစကလုံးလေးတွေရှိပါကြည်ညိုဖို့ရတော့ပါပဲဟော ဂျာဂျာမနီပြည်ကနေပြီးတော့ဧည့်သည်နှစ်ယောက်ရောက်လာတာသူကသိုးသောဟာရဲ့အကြောင်းတော့ကြားထားပါလေမူလကတော့26ရက်လား29အဲ26ရက်လားမသိဘူးအစားတော့ကြား29ရက်အခုတော့16ရက်တခါသောသောတွေကကြီးနားနေတယ်ကြောင်းကြားထားပါပဲချိန်ရောက်မှဆိုရင်အခုရောက် ဆိုတာပြောမဲ့ပုဂ္ဂိုလ်လည်းတမ်းမရှိဘူးဥသိအောင်လည်းကြည့်ပြီးတော့ပြောနေဥတင်ကိုအကြောင်းကြားဥတင်ဥတင်နဲ့ဆက်ဆက်တယ်ဥတင်နေပါလားဒီကရာတွေပါဒီမှာနှညနေနဲ့နောက်တော့ပကံနဲ့ပဲလည်းသွားအောင်မယ်မှန်လေးနေရာဓမ္မပြင်ထားပြီးသားရှိဖို့မရနေရာပြင်ပေးဖို့ရတယ်လိုပါတယ်ဦး ဝေရင်ဇပုံနာကြီးမြတ်စွာဘုရားကိုအစာမကြည်ညိုဘူးကြည်ညိုရမှလည်းမသိဘူးမြတ်စွာဘုရားကအဝိဇ္ဇာတိဟူသောဥရဲကနေပြီးဥကွယ်ထဲကနေပြီးတော့ဖောက်ပြီးတော့ဘုရားဖြစ်တော်မူလာတာပထမဆုံးဖြစ်လာလို့အကြီးဆုံးပဲဆိုတာနားလည်အောင်ပြောတော့မှာ နားလေသဘောပေါက်သွားတော့ကြည်ညိုပါရဲ့ညစွာဘုရားဟောတဲ့တရားတွေလည်းလက်ခံပါတယ်အဲ့ဒါတွေနဲ့စပြီးတော့တရားထုတ်ပုံတွေလည်းရှင်ရင်ကတော်တော်ကောင်းပါတယ်ပါပါတယ်လို့ဘုရားဘုရားဖြစ်အောင်တရားထုတ်ပုံတွေဥပါဒနာခန္ဓာ၅ပါးတွေအဖြစ်အပျက်ကိုရှုပြီးတော့ဘုရားဖြစ်လာပုံတွေအဲ့ဒါတွေကတော့အမှန်ကောင်းပါတယ်အဲ့ဒါတွေကဟောပြီးသားဖြစ်သွားတယ် အဲဒီဝိရင်္ဇဘုံမကြီးကဘုရားကြီးညိုတော့သရဏဂုံနဲ့ဆောက်တည်ပါတယ်မြတ်စွာဘုရားကိုလည်းကိုယ်ကိုယ်ရာဝေဆောက်တည်တဲ့အကြောင်းတရားသံဃာလည်းကိုယ်ကိုယ်ရာဝေဆောက်တည်တဲ့အကြောင်းလျှောက်ထားလျှောက်ထားပြီးတဲ့နောက်မြတ်စွာဘုရားဝေရင်္ဇာမြို့မှာပဲဝါကဟုရလည်းလျှောက်ထားတယ် တောင်းမှလျှောက်တော့မြတ်စွာဘုရားလည်းပဲစိတ်နဲ့လက်ခံပါတယ်အဲစိတ်နဲ့သဘောတူလက်ခံတော့ပယ်မြင့်တဲ့စကားမပြောတော့သဘောတူလက်ခံတယ်ဆိုတာသိပြီးတော့ဝေဒင်စားပုံနာကြီးရဲ့မြတ်စွာဘုရားရိုးရိုးစိတ်ကိုကြော့ပြီးတော့ပြန်လာပါပဲဓမ္မတုံးကဆိုရင်သူကစိတ်ကိုခံနေတာအခုတော့ရိုးရိုးသေးသေးပါပဲစိတ်ကိုကြော့ပြီးတော့ပြန်လာတယ် အဲဒီခါမှာဝေဒနာမျိုးကတော့ဒုဝိခာဟောတိဒုဝိခာဆိုတာစာရည်စာရခဲ့တယ်ပေါ့စာရည်စာရှားပါဒုဝိခာစာရည်စာရှားပါတယ်ယာရီဥရုအစင်မပြေလို့ ရှားပါတယ်လို့ဆိုရဲအဲ့ဒါစဉ်းစားကြည့်ရင်သောသောတွေကကရှားပါနေတာနဲ့တူပါတယ်အဲ့ဒီတရက်နှစ်ရက်အတွင်းဖြစ်ရမယ့်ဥစ္စာတော့မဟုတ်ဘူးသူကသောသောတွေကရှားပါနေတာပဲနေပါလိမ့်ဒုဟိတိကာ စိတ်ဟာနှမျိုးနှမျိုးတောင်ဖြစ်နေတယ်စားကြကနေရပါမလားမရပါမလားဘယ်လိုလဲဖြစ်တယ်စာစာမရှိလို့သိရမလားဘာရလို့ရှင်မြဲရှင်ရအောင်မလားဘယ်လိုလဲဖြစ်နေရလဲဆိုတဲ့ဒီကလူတွေစာရတော့ရှားပါတယ်ဒုဝိခပဲသင်ဓမ္မတိမှာလည်းရှိတော့မှဒီလိုရှားပါတဲ့အချိန်တွေရှိခဲ့တာပါပဲ သယ်ယူပို့ဆောင်ရေးတွေအဆင်မပြေလို့စာရည်ကရှားပါရဲ့မိုးလေဝသအဆင်မတင်လို့ရှားဝင်မယ်သယ်ယူပို့ဆောင်ရေးတွေကအဆင်ပြေလို့ရှိရင်တော့တခြားနေရာကသယ်ယူလိုက်ရင်သားကြဆိုတာရှိတာမလို့ရှိတာပါဂျပန်ခေတ်နောက်ဆုံးပိုင်းပေါ့အဲအင်္ဂလိပ်လေးပြန်ပြီးတော့ဝင်လာတော့ရွှေဝုံမြို့မြောက်ပိုင်း ခေါ်လင်းလို့ပဲဒီမှာအဲဒီမှာစာရည်တာရှားပါတာဖြစ်ဘူးခဲ့တယ်အဲဒီမှာတည်းပို့ဆောင်ရေးအဆင်မပြေတော့ပဲဟိုရှိတုန်းကအနေဆိုရင်တော့ဘာမှမဖြစ်ပါဘူးဒီခေတ်ကတော့စိတ်ခေအတွင်းတော့ဝါရီလာရေးအစားအစာတွေဘာမှအဆင်မပြေတော့ရှားပါကြဘုန်းကြီးတို့ရှိဘုန်းနဲ့သိမ့်မဝေဘူးမိုင်40လောက်ရှိနေထမင်းလား မိုင်50လောက်ရှိသိမ့်မဝင်အဲဒီတော့ရှားပါတာလေသတင်းစာထဲမှာဓာတ်ပုံနဲ့တွေ့ရငငယ်ရွယ်ရွယ်မျိုးသမီးလေးတွေမျိုးသားလေးတွေအသက်20ကျွန်းလောက်ကလေးတွေကပိန်ချုံပြီးတော့ဒီခါလဲအဖွားကြီးတွေတော့ဖြစ်ပြီးတော့နေတာလေပုံစံတွေပါအဲဒီဘုရားရဲ့ဆင်မပြေလို့အဲဒီအရာကတော့ မိုးခေါင်လို့ပြောအဲ့ဒီအဲ့ဒီအဲ့ဒီနေကအဆောင်ရစပါးတွေရှားချိုးမှတော့ပေါ်ပါတယ်ခွန်ကြီးတို့စိတ်ခွန်စီမှာအဲဒီတော့စပါးတွေသိပ်ပေါ်တယ်စပါးတွေဆန်တယ်စပါးတွေဆန်တွေကတခြားလည်းပို့လို့ခိုးတော့မှဖြစ်တာမဟုတ်လို့တံပိုးလည်းသိပ်မရှိဘူးမနာတော့ပေါ်တာဒါပေမဲ့လို့အဲ့ဒီကတည်ယူဖို့ဆောင်ရအချိန်မှာပြေတော့ရှားပါပြီဒုက္ခရောက်ဆက်ကြတယ်သေးတယ်လည်းသေးနားလည်းခရောက်အခုဝေဒနာမျိုးမှလည်း ဒုဗိခဆံရသောရှားပါတယ်သူရမှာမိုးခေါင်လို့ဥပဝိညာဉ်ခဝဝေးနေရာတွေတော့လည်းပဲရှားလာမယ်မဟုတ်ပါဘူးဥပဝိညာဉ်ကလေးနဲ့တူပါတယ်ဟိုတုန်းကဒေဝဆံရေးဝါရရရေးလမ်းတို့ဘာလို့အစရရတွေကအဆင်ပြေတာမဟုတ်တော့တဏှာဆိုင်အဲ့ဒီတဏှာမှာဒုက္ခရောက်တာပဲတော့ နောက်ပြီးတော့ရှားပါပြီးတော့နေတော့ယဟန်တော်တွေဆုံးခံလို့လည်းပဲမရနိုင်ဘူးဥစေနာပက္ခိနာရာပိတုံအဘိပွေဆုံးခံပြီးတော့ညတာကိုရမစွမ်းနိုင်ဘူး။ဘာသာတော်တွေဆုံးခံသွားဆုံးလောင်းမဲ့လူလည်းမရှိလောင်းနိုင်တဲ့ပုဂ္ဂိုလ်လည်းမရှိ တချို့ကတော့လည်းလောင်းเสียရှိမဲ့လက္ခဏာပါပဲဒါပေမဲ့အဲ့ဒီတွင်ကမာနကနေပြီးတော့ပြိပင်သွားလို့ဆိုရယ်မာနကနေပြီးတော့အဲ့ဒီပတ်ဝန်းကျင်မှာတနေ့တနေ့ကကြီးပေါ့တနေ့ကကြီးသွားပြန်အသွားပြန်တနေ့ကကြီးတော့ရှိတဲ့နေရာမှာအားလုံးလူတွေခရီးမှမင်္ဂလာတွေမှာ မသိအောင်မာနကသူတကိုးနဲ့ပြိပင်သွားတယ်လို့ဆိုရယ်ဝေရင်ဇဆိုတဲ့ပုံနာကြီးသူလည်းပဲတစ်သေးပုံနာကြီးပါပစ္စည်းတွေလည်းပေါ်ပါဘုရားလည်းပဲဝါဆိုရသူကပဲလျှောက်ထားပြီးတော့တောင်းပါပြီးတော့သွားရဲ့ဘုရားအတွက်သူလည်းဘာမှမရှိဘူးနေရာထိုင်ခင်းလည်းမလိုဘူးနေရူပုစီမာနမူလေဆိုတဲ့အတိုင်း နရေရုဘလူးဘလူးဆိုခုနေခါကာလမှာတရေအရှင်ကြီးလို့ခေါ်တာပေါ့လေအဲနရေနရေရုတရေအရှင်ကြီးနေရာဌာနဖြစ်တဲ့ဓမ္မပင်ကြီးအောက်မှာမြတ်စွာဘုရားသတင်းတော်ကဘာမှအဆောက်အဦလည်းမရှိဘူးဓမ္မပင်ကြီးအောက်မှာသတင်းတော်နေရာထိုင်ရင်းလည်းပဲဝိရဇဘုံသားကြီးကလှူကြရမှာဟုတ်သုံးတော်ပါတော့လည်းပဲ ဖိမာတကားကျူသွားတာကမဟုတ်သူလည်းမလို့သူလှူနိုင်တဲ့ရည်ရှင်းတော့ရှိတယ်အဲဒါမာနကနေပြီးတော့ပြိပင်သွားတယ်လို့ဆိုတယ်မာနကဒီခါတော့အကြီးကျယ်သူကဘုရားပေါ်မှာပြင်းမာတဲ့စိတ်တွေအပြင်းထန်ဖြစ်ပြီးတော့နေလို့အဲဒီလိုပြိပင်တယ်လို့ဆိုတယ်တော့ပြိပင်တော့ဆုံးခါလို့မရဘူးအဲဒီခါကာလမှာ ဥဒ္ဒရာထာတိုင်းဆိုတာမြောက်ပိုင်းရပ်ပေါ့ကတမီရခန္ဓာရဆိုရရတယ်ခုလည်းကတမီရလို့ဆိုတာအဲဒီနာမည်လေးတွေရှိပါတယ်အဲ့ဒီပိုင်းကတော်တော်ဝေးတာပါဝေရင်ဇာကကိုဒေလီမျိုးရဲ့အရှိတောင်ပိုင်းမှာရှိပါတယ်မိုင်းမိုင်းတရားလား200လို့ရှိရင်လည်းမသိအဲ့ဒီဒီမှာဟိုကတမီရခန္ဓာရဆိုဟိုမြောက်ပိုင်း အိန္ဒိယလက်ဖက်အစွန်းမှာအခုဆိုလို့ရှိရင်တော့ပါကစ္စတန်ထဲမှာဖြစ်နေတဲ့ဓမ္မရဲ့ဒီနေရာတွေအဲဒီကဥဒ္ဒရာထာတိုင်းကမြင်းကုန်တယ်လေဒါကြသူတို့ကလည်းနေ့တိုင်းနေ့တိုင်းမြင်းလာပြီးတော့ရောက်ပြီးစီးပွားရေးကိုမြင်းရောင်းရက်သူတို့ကမြင်းကောင်းတွေထွက် သူတို့စီမှာတော့တာမိုးသိရှိပုံမရဘူးအဲဒီအိန္ဒိယအလယ်ပိုင်းဒီမှာတော့တာမိုးတွေများတော့လာပြီးတော့ရောင်းရမြင်းကုန်တွေရဲ့မြင်းကောင်ပေါင်း900ပါပဲဆိုအဲလူတွေလက်သိနေတာမှမဟုတ်ဘူးမြင်းတွေစောင့်ရှောက်ရတယ်နေမှာအဲဒီမြင်းကုန်တွေကညာတန်ဃာတော်တွေဆုံးလာလာတော့ဘာမှမရတာကိုမြင်ရတော့သူတို့တရားတရားဖြစ်တယ် တို့ကမြက်တို့ဘာလို့အဆင်ပြေတဲ့နေရာမှာမြင်းနေကျိုးရရောဝမရောသာဆိုတာတွေဂျုံစားမှာပဲအဲ့ဒါတွေယူလိုက်ရတယ်ဂျုံစားဂျုံကအခွန်နဲ့ဆံအခွန်အခွန်အခွန်မရှိတဲ့ဆံလည်းနှမျိုးရှိတယ်ခွန်ရှိတဲ့ဆံကိုအဲဒီအခွန်လည်းပဲခွာထားပြီးတော့ဆံတက်တဲ့ ပြုတ်ထားပြီးသားမပြုတ်ခိုင်းနဲ့ဆိုလို့ရှိရင်လည်းပိုးတွေကလည်းစားတယ်။ဒါပြုတ်ထားပြီးသားဂျုံပြုတ်ဆန်နေပါပဲ။ဂျုံပြုတ်ဆန်ချမ်းနေမရောဆိုပြီးရှိရတော့ပြန်လာတယ်။ဂျုံဆန်နေအဲဒါတွေမြင်းတကောင်ကိုတနေ့မနေ့တစ်စက်လဲညနေတစ်စက်လဲဒီလိုကျွေးဖို့ရအဲတွေးဆိုပြီးတော့ယူလာကြတာညာတော်တွေဆုံးခံလို့မရတာမြင်တော့ သူတို့ကသရတရားဖြစ်သရတရားဖြစ်ပေမဲ့လည်းဆုံးနေပါလေအကောင်းကောင်းတော့လည်းသူတို့ကတ်လို့ရအောင်ရှင်းနိုင်သူကလည်းဧည့်တဲ့အကန်နုတွေကိုမတတ်နိုင်ဘူးဒါတော့မြင်းနေကျွေးမဲ့ဂျုံစာတစ်နေ့20လဲဆိုတော့တစ်စလဲကိုဂျုံမြင်းကျွေးပြီးတော့တစ်စလဲတော့ကိုယဟန်နေပြမပဲယဟန်ကလည်း900ပါတာတပါးတစ်စလဲကြီးလူသား အဲ့ဒါတွေကိုညထဲကျဆုံးခံလို့မရအဲ့ဒီမှာသွားပြီးမြင်းကုန်တွေတဲ့ကိုရဌာနသွားပြီးတော့အလူခံရသူကလည်းဖိတ်ထားတယ်ဒီကြွပါဆိုပြီးတော့အဲ့ဒီမှာသွားပြီးအလူခံအဲဂျုံစာဂျုံပြုတ်စာနေတစ်စလဲတစ်စလဲရှိတော့အဲ့ဒါတွေကိုရဟန်းတော်တွေရည်နဲ့ဆုပ်ပြပြီးတော့ ချောင်းပြီးရေနဲ့ဆုပ်ပြီးတော့ဖုံးမရတာလေ။อืมနောက်ထပ်လည်းပဲမိနေပါနဲ့ပြုတ်ဖို့ချက်ဖို့ရလည်းပဲမဖြစ်နိုင်ဘူး။အဲတော့10ပါးလောက်ပါ20လောက်စုပြီးတော့ဒီဆုံနဲ့ထောင်းပြီးတော့ရေနဲ့ဆုပ်ပြီးတော့ဖုံးမရတာဆို။မြတ်စွာဘုရားတည်းလည်း ဂျုံစံတစလဲပြင်းလဲဆိုပြတဲ့ကတော့သောဘတို့အဲတရားရည်ချိုးတို့သကားတို့ဒါလေးတွေလည်းပါရရဲ့လို့ဆိုတဲ့အဲ့ဒါလည်းရှင်နန္ဒာကအဲ့ဒီဂျုံစံတွေကိုကြောက်ပြားပေါ်မှာကြိတ်ပြီးတော့အဲ့ဒီချိုးရည်ချိုးရည်များနဲ့သင်လျော်ရောဆက်ပြီးတော့မြတ်စွာဘုရားကနတ်တွေကနတ်ဩဇာတော့ထည့်တယ်ဆိုရင်နတ်ဩဇာဆိုတာက မြင်ရတာလည်းဟုတ်ပုံမရပါဘူးလို့ကအာရဒဖြစ်တဲ့ဥစ္စာနဲ့တူပါရဲ့ညဇောဘွားလည်းဒီလိုဖုံးမရတာပဲဒါတွေအာယုံပြုကြည်ညိုကြတယ်နားကောင်းတယ်အခုနေခါကာလမှာဒီဆံချမ်းနေပါလေဆိုတာရှိဆံချမ်းနေပါလေဆိုတာစားလို့အဆင်မပြေဘူး သမာဓိထဲမှာလည်းအစွန်ဖြတ်ကြတဲ့နေရာတွေချွတ်နေရာတွေမှာဆံရမ်းနေစီဘုန်းကြီးတို့လည်းတစ်ခါတွေ့ဘူးလေကျဲဒီယောကနေပြီးဆင်းသွားတော့အရင်းဟာရွာတွေမှာအဲညတဲရတဲ့နည်းကြတော့အဲဒီကဆွနေပါလေကတ်ဆွနေကတော့ဒါသူတို့စေတနာကောင်းတဲ့လူလာပြီးတော့ကိုကြတာပါပဲဆောင်းတယ် ဟုတ်တယ်လားဘုရားကျောင်းကခွန်ကြီးရတာသူဆွန်ကြီးရှိလို့တဲ့သွားတယ်ဘုန်းကြီးတို့အာဂါနုအနေနဲ့ကျောင်းမှနေလာဘုရားဆုံးတယ်တူဝိတူလာဘုရားအဲဟင်းကတော့သူတို့စီကအားလုံးဟင်းတွေပြုတ်ပြီးတော့ထားတဲ့ဟင်းပေါ့သူစီကခေါ်လေးလေးရှိနေတယ်တော့မင်းနေတယ်ပြီးတော့လည်းပြီးရင်လည်းအဲဒီဟင်းနဲ့ဒါပါပဲသူကတူလာလည်းပဲဒါပဲတူလာလည်းဒါပဲอืมကောင်းနေပြည်စင်မကောင်းနေပြည်စင် သူကတ်တဲ့ဟင်းနဲ့ဆုံးတော့ပြန်စားကြည့်ဦးမှာပဲတဲ့ဒီလိုအောင်းမိပါတယ်အဲဒီကဘုန်းကြီးကရှစ်ဝါ28နှစ်อืมရှိပါသေးတယ်စားဦးမှာပဲအောင်းမိအဲပြည်စုံတဲ့ခါကလာကြောက်အဲဒီကလာကြီးကဆုံးကတ်ဆုံးကတ်တဲ့ခါကလာကြတော့စားဖို့ရတော့စိတ်ကတော့ရှိပါ ဒါပေမဲ့လို့သူကငါပြီကလည်းအနတ်နာတာကိုဟင်းကလည်းပဲအနတ်နာစားလို့ကောင်ချင်းစားရင်အာအာမနဲ့တူပါရဲ့ဆိုတာဒါနဲ့ခက်တာလူတွေကတမင်တကာစောစောကဘာပဲဖြစ်နေနေတယ်စားမလို့စိတ်ကအောင်းမဲ့တာမဟုတ်ဘူးတာဖြစ်အောင်စားဖို့မှန့်ထတာစားနေပြီသူကအဲ့တော့အဲ့ဒါကကြီးမေအရာကြီးရော စီးလို့စားတယ်ကရှိရတာအားရှိပါတယ်ဒါနဲ့ကဲစီးလေးစားတယ်လည်းသုံးဆောင်အောင်ချက်ကြောင်းရတဲ့ကစီးလို့တော့ကပြရတဲ့ကစီးနဲ့စားနဲ့ယူတာတော့အဲစီးဆမ်းပြီးတော့စားလေးဖြူစီးဆမ်းပြီးတော့စားရတယ်အဲဒီဆံကလည်းပဲတော်ကြမ်းလာတယ်ခွန်ကြီးတခါမှတွေ့ဘူးဆံကြမ်းနေခွန်ကြီးတို့အထက်ရမှာလေဒူဘူးပါလေအဲဒီဆံတွေတော့ကိုမကဘူးသိကြမ်းလာသူတို့ရနေသူတို့တော့ဒါဆံကောင်းနေပါပဲ သူတို့ဆံကောင်းနေအမှုတွေတော့လည်းသူကရောက်ပြီးတော့ဆံကြမ်းကြမ်းပဲသူတို့ကစားကြတာသူတို့အလေးထားတယ်အဲဒီတော့စားရတယ်အဲဒါနဲ့အဲဒီတုန်းကခွန်ကြီးဘုရားလောင်းတော်မှာတတိယဘုရားလောင်းတော်ဟာရာဇဝကြီးဆုံးခံပြီးတော့ရလာတဲ့ဆုံးနေဖုံးမင်းမလို့ကြည့်တဲ့အခါကျတော့ဆုံးနေတော့အဆင်မပြေဘူးသူကအဲပြေတော့စားဝယ်ရသူကဝန်လဲနေတယ် ရာလောင်းဘုရားလောင်းကစမင်းမင်းသားကိုမင်းဖြစ်လာကိုသူကနာကောင်းနေစလိုက်အဲဒီတော့ဆင်းရဲကားတွေတူတယ်ဆွမ်းသူ့လည်းပဲမကောင်းပဲဖြစ်နေမှာပေါ့อืมဟုတ်ပါပဲဒီပေါ်မှာမင်းကနေပြီးတော့ရဟန်းပြုလာတာဆိုတော့သူကအနာကောင်းနေစပြီးတော့လာတာရတုရသားတွေဆင်းရဲသားတွေတူတဲ့ဟာသူသူ့မှာမကောင်းပဲဖြစ်နေမှာပဲအယွန်ပြဖြစ်နေမှာဒါပေမဲ့လို့သူကသူဆုံးမပြီးတော့ဘုရားတော်ကသုံးဆောင်ပါတယ် အဲ့ဒါကိုသတိရတယ်ဟွန်းဘုရားလုံးတော်အများလူတဲ့ဆွမ်းတွေစားဝယ်ခင်းတယ်ဆိုဟုတ်မှာပဲလို့ဒီမှာဘာမှမဟုတ်တဲ့ပုဂ္ဂိုလ်တော်မှဒီမှာစားဖို့ခက်နေတာပဲခက်နေတာပဲလို့သူကသတိရအခုဝေရင်သာမြို့ကသူရဲ့ဒီဝေရင်သာမြို့မှာဝကတုံးကငင်းကုန်ပြီတွေကသူတဲ့ဂျုံစာနဲ့စာလို့ရှိရင်တော့ ဒီပြင်ဟာတွေအပုံကောင်းမှာပါဒီဂျုံစံတော်တော်မကောင်းပါဘူးကြာစဉ်းစားကြည့်ရင်ခုပုဂ္ဂိုလ်တွေစားနိုင်မှုကခင်းနေပါရဲ့ဒုစရအဲဒီကသနာ900ဆုံးနဲ့ထောင်းပြီးတော့ရေနဲ့ဆုပ်ပြီးတော့သင့်တော်တယ်ရေနဲ့ဆုပ်ပြုတ်ရတာလည်းမဟုတ်ဘူးမိရပါတယ်ပြုတ်ရတဲ့အိုးလိုပါလို့အစားရဘာမှရှိမှာမဟုတ်ပါဘူးပြီးတော့လည်းရဟန်းဆိုတော့လည်းပြုတ်ရချရတဲ့ဥစ္စာကအဲဝီနည်းတော်ရနေမလျော်တဲ့ဥစ္စာဖြစ်ဒီတော့သိခါဖို့တော့ရှင်းမယ်မဟုတ်သေးပါဘူး အဲ့ဒါနဲ့ဒီတိုင်းပဲထောင်းပြီးတော့ရင်းနဲ့ဆုပ်ပြီးတော့ဖူးဝေးကြရတယ်ဒီကဟွန်းအဲ့ဒါကြီးအောင်ပြုလို့ရတယ်တရားဓမ္မတွေလည်းအောင်ပြုကြီးညိုကြကောင်းရဲ့ရဟန်းတန်ဃာတော်လည်းအောင်ပြုကြီးညိုကြကောင်းရဲ့မိမိတို့ဒီအစင်မပြေတာလေးတွေရှိရင်တော့ကိုယ့်ဟာကိုယ်လည်းပဲอืมဆုံးမပြီးတော့သိခံနိုင်မှုရနာကောင်းတဲ့ဥစ္စာတွေလည်းမနာကြီးညိုကြကောင်းတဲ့ဥစ္စာတွေလည်း အဲဆွေးနွေးပါတယ်နဲ့ထောင်းပြီးတော့ဘုန်းကြီးကြတော့တန်ခါ900အတွက်ဆိုဆုံနေတော့မှဘယ်ကနေနေရလဲမဘုန်းကြီးစဉ်းစားကြည့်ဆုံနေတော့မှဆုံနေရဘယ်ကရလဲမသိဘူးလို့ဆုံနေရောက်ရတော့ခရင်တာ900ဆိုတော့နေဘူးဆုံနေအသား20ကိုတဆုံဆိုရင်ကိုတရားဆိုရင်ကိုက9ဆုံးတော့ဟာတရားဆိုရင်ကို ဆုံး၅ခုလောက်ရှိမှဖြစ်မှာ900ဆိုတော့ဒီကဆုံးအစီ30တဲ့နည်းမှမဟုတ်ရှိရမှာတော့နော်တစုစုကထောင်တို့ကလည်းတစ်လှည့်ပြီးလည်းဖြစ်ခြင်းလည်းဖြစ်မှာပေါ့စောစောကစောစောကတစုကထောင်းလိုက်နောက်တစ်ခါတစုကထောင်းထောင်းလိုက်ဒီလိုလည်းဖြစ်စီပါတယ်ဆုံးတယ်ရင်တော့ဒီလိုလုပ်ရမှာဆုံးတယ်တော့များများရှိပါတယ်မလွယ်လာဘူးဆိုတော့အဲ့ဒါနဲ့ထောင်းပြီးတော့ဘုံလေးကြရတယ်အဲ့ဒီထောင်းတဲ့အတန်တွေကိုမြတ်စွာဘုရားကြားပြီးပါပဲဘုရားဆိုတော့သဗ္ဗညိတညာညာအကုန်လုံးသိနေတာပါပဲမကြားလည်းသိတာပါပဲ ကြားနေတော့မြတ်စွာဘုရားမေးတယ်မြတ်စွာဘုရားမေးတယ်ဆိုတာကတော့အကြောင်းအရာကမေးရမေးတယ်မေးလိုက်တာဆိုရင်မေးရမေးကြမလို့တော့စာကြမမေးရမေးပြီးတော့တရားရင်လည်းဟောရမယ်ဝိနည်းသိခါဖို့ရင်လည်းပြညာမယ်ဆိုရင်တော့မေးရဒီလိုအကြောင်းထူးမရှိရင်တော့ပြီးပြင်မယ်လည်းမသိတယ်လို့ပဲဒီမဆိုင်ပါဘူးဒီတိုင်းပဲနေရအခုကတော့ တရားဟောစရာလေးအကြောင်းရှိတယ်ဝိနည်းသိက္ခာကိုမြတ်ဆရာတော်မရှိပါဘူး။ဒါနဲ့မြတ်စွာဘုရားကမေးအနန္ဒာဒီအပန်းနေကြတယ်။ဘာလို့ကြတာတော့အဲဒါကမေးတာ။ဆရာတော်ကလျှောက်ထားတဲ့အကြောင်းကိုကျူးစားနေဖို့ထောက်ပြီးတော့ဖူးပြကြတာတဲ့။ဒါအောင်ထောင်းရတယ်ဆိုတော့မြတ်စွာဘုရားချီးမွမ်းပါတယ်။ဘာလို့ဘာလို့အာနန္ဒာ အာနန္ဒအာနန္ဒပါရုပါရုကောင်းပါပြီကွာကောင်းပါပြီကွာအဲဆိုဗျာချီးမွမ်းဒီလိုချင်းစားလေးထောင်းပြီးတော့ဖုံးပွင့်နေတယ်ဆိုတာအမှန်တန်ချီးမွမ်းကြရပဲမြတ်စွာဘုရားလည်းချီးမွမ်းပါလေတော့ဒုံမေအာနန္ဒအဲပပ္ပဝိတေဝိဇိတာ အာနန္ဒအာနန္ဒသပုရိသေသူတော်ကောင်းဖြစ်ခွန်သောတုံမေနဲ့ဝိဇိတံအောင်နိုင်ပါသည်သင်တို့ကသူတော်ကောင်းနေပဲအောင်နိုင်ပြီဘာတွေအောင်နိုင်တယ်လဲဆိုလို့ရှိရင်ဒုဝိခဝေးလည်းအောင်နိုင်တယ်လောဘလည်းအောင်နိုင်တယ်နေတော့မသိလျော်တဲ့အကျင့် အဲဒီအကျင့်လည်းတော့အောင်းနေပါလေဒုဒိဋ္ဌပဲဆိုတာဘာတုံးဆိုရင်အဲဒီခါတုန်းကဝေရင်သာမြို့ပတ်ဝန်းကျင်မှာရှားပါပြီးတော့နေတော့ဒီဒီနေရာတွေတော့ဒီလိုရှားမယ်မဟုတ်ဘူး။ဒီတော့မြတ်စွာဘုရားဒီနေရာမှာပဲမြတ်စွာဘုရားဝါဆိုတယ် မြတ်စွာဘုရားဝါဆိုတဲ့အတွက်တို့လည်းပဲဒီမှာနေရတယ်။စင်ရဲနဲ့နေရတယ်။ဒီလိုနေရာမှာဝါဆိုလို့ရှိရင်တို့လည်းဒီလိုဆင်းရဲမှာမဟုတ်ဘူးလို့အဲဒီလိုဒုက္ခကနဲ့စပြီးတော့လည်းမသိမလျော်တဲ့စိတ်ကူးတွေမရှိဘူးတဲ့။အဲဒီဆင်းရဲတာတွေကိုသိခံနိုင်တယ်။သမဏနေရာကြတာအဲဒီမှာလည်းရဟန္တာတွေလည်းများပါတယ်ရှင်သာအဲ ဉာဏနာတစ်ပါးပဲသောတာပန်ဖြစ်ခြင်းပုဂ္ဂိုလ်ရဲ့ဉာဏတွေအဲဒီတော့ဒုဝိကဘင်းနဲ့စပြီးတော့လည်းစိတ်ကူးရဲ့မတော်မတဲ့စိတ်ကူးတွေမဖြစ်ရဘူးတဲ့အဲဒါလည်းအောင်နိုင်ပြီတဲ့သူတော်ကောင်းတွေအောင်နိုင်ရတယ်လောဘလည်းအောင်နိုင်ပါလေလောဘဆိုတာဘယ်လိုအရုံးဆိုတော့အဲဒီမြို့ပတ်ဝန်းကျင်မှာဒုဝိကဘိသိနေနေမယ်လို့တော်တော်လန်းလန်း ဒီရခီးနေရခီးတော်တော်ဝေးတဲ့နေရာတော့လေပြည့်စုံတာတွေရှိမှာပါပဲအဲဒီတော့အဲ့ဒီမျိုးတွေတွားပြီးတော့ဆုံးခံလို့ရှိရင်ရမယ်ဆိုရနိုင်တယ်အဲဒီလိုမဟုတ်ရင်လည်းပူရိမဝါဖြက်ပြီးတော့ပစ္စည်းမဝါသွားပြီးတော့သင်လျော်ရန်သွားပြီးဝါကမဲ့လကနိုင်တဲ့ဒီလောကလူချင်းမဲ့မုန်းမှုရှိလို့ရှိရင်ဒီလိုဖြစ်နေတာပါပဲအဲ့ဒါလည်းပဲ မြတ်စွာဘုရားကြီးချွေရန်ဖြစ်တဲ့ဉာဏ်တော်900ရဲ့ကဘယ်သူမှဒီလိုချွင်းတာဖောက်ပြန်မှာမရှိဘူး။အင်းဉာဏ်တော်တွေဆိုတော့ဟုတ်မှာမဟုတ်လေသူက။တာမာပုဂ္ဂိုလ်တွေဆိုရင်ခဲရင်မှရဲ့သူ။တာမာပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒီလောက်သိခံနိုင်ဘူးခဲရင်မှရဲ့။အဲဒါကြောင့်အဲဒီလိုလောဘလည်းပဲသင်တို့အောင်နိုင်ပါပြီတဲ့။နောက်ပြီးတော့ မကောင်းတဲ့အကျင့်စာရိတ္တကတော့ဒါကတော့မိမိတို့လာလာပါရအောင်လို့မိမိတို့ဂုဏ်တွေဟုတ်တဲ့ဂုဏ်နဲ့ပြောတာလို့ရှိရင်မဟုတ်တဲ့ဂုဏ်နဲ့ပြောတာရှိတယ်လို့ရှိပါတယ်မဟုတ်တဲ့ဂုဏ်နဲ့ပြောတာကတော့အဆိုးဆုံးပေါ့လေမဟုတ်တဲ့ဂုဏ်နဲ့ကတော့ဒီရဟနာမဟုတ်ဘဲနဲ့ရဟနာရောက်ဆောင်ပြီးတော့ပြော ဘိညာဉ်မရပဲနဲ့ဘိညာဉ်ရအောင်ထောင်ပြီးတော့ပြောအကြာမြင်နေပေါ်ခွင့်နဲ့အကြာမြင်နေကြအောင်ဆောင်ပြီးတော့ပြောတကိုးမရှိပဲနဲ့တကိုးရှိအောင်ဆောင်ပြီးတော့ပြောကြတယ်ရှိတာကိုခုနေကကာလနဲ့တာတွေရှိတယ်အဲဒီလိုလုပ်တဲ့ပုဂ္ဂိုလ်တွေဆိုရလေယုံကြည်ပြီးကြည်ညိုရတယ်อืมအချို့လည်းပဲဝိဇ္ဇာကြောင့်ရောဘာကြောင့်ရောဒီလိုဟာတွေရှိတာအဲဒါကသာဆိုးတာပဲဝိဇ္ဇာကြောင့်ဆိုတော့ သာသနာတွင်ကသာသနာအကျင့်မဟုတ်ဘဲနဲ့ဝိဇ္ဇာအကျင့်ဆိုတာဘယ်နေရာကြမလဲသာသနာတွင်ကသာသနာအကျင့်တောင်းမှကိုယ်မပြည့်စုံတဲ့ကိုယ်နဲ့ဆိုလို့ရှိရင်ဒီများအချင်းကြီးအောင်တော့ဟန်ဆောင်ပန်ဆောင်မပြောကောင်းမလို့ကောင်းတဲ့ဥစ္စာတွေပဲမကြွားမော်ကောင်းတဲ့ဥစ္စာတွေအဲဒီတုန်းကတော့ယဟနာရှင်မြတ်တွေဆိုတော့သူတို့ဂုဏ်တွေအမှန်နဲ့ရှိပါတယ်ပြောမယ်ဆိုလည်းပဲဂုဏ်မှန်နေဆိုတော့အပြစ်တော့သိကြီးကြတာမရှိဘူးဒါပေမဲ့တော့ အဲဒါကိုယ်တော်ကဉာဏ်နာပဲဒိဉ္ဉင်းနေတယ်လို့ရတယ်ဒီတံဒီတံဉာဏ်နေတယ်လို့ရတယ်စသဖြင့်ပြောမယ်ဆိုရင်တရားဓမ္မတွေအကြီးညိုပြီးတော့တူဝရအကြောင်းရှိတယ်တဲ့အဲဒီလို မတော်မသင့်ဘုံကြီးအောင်လည်းလာပါရအောင်ပြောဆိုခြင်းအကျင့်ပြခြင်းလည်းမရှိဘူးအဲဒါအောင်းနေတာပဲအဲကြီးညိုစရာသိကောင်းတယ် ပစ္စည်းမာဇနာတာနောင်လာနောက်သားတွေကအဲ့ဒါတွေကတော့ရှင်းရင်ဒီတိုင်းမဟုတ်ဘဲနဲ့အတိမငိမ့်တဲ့တိအဲမထင်မဲ့နဲ့မယုံကြည်ပြုကြပါလိမ့်မယ်ဘာတွေလဲဆိုပါဠိမှန်တော်တယ်အခုအဲ့ဒီတော့ကညာတော်တွေရဲ့အကျင့်တွေကောင်းတာအကြောင်းပြုပြီးတာနောက်ပုဂ္ဂိုလ်တွေကသံဃာတော်တွေကြီးညိုပြီးတော့ ကလေးအပန်းများနဲ့ပြုပြင်ထားတဲ့ဆုံးကောင်းဆုံးကောင်းတွေပေါ့အခုကလည်းဓမ္မောဆုံးလို့ပါတယ်မျိုးလို့ရှင်းမှာဓမ္မောမဟုတ်လည်းပဲအသားတွေနဲ့ဆုံးနေဆုံးကောင်းနေဘူးလေမုံမြတ်တဲ့ဆုံးဆုံးရင်းနေဆိုတာရှိတာအဲ့ဒါတွေနောက်ကြလို့ရှိရင်ဒါတွေလှူကြမယ်တရားဓမ္မတွေကအဲ့ဒါတွေကိုနောင်လာနောက်သားယဟန်တွေကတဲ့သင်တို့မှီပြီးတော့ရလာတဲ့လက်တယ် ဒါပေမဲ့အဲ့ဒီပုဂ္ဂိုလ်တွေအဲ့ဒါတွေမထီမဲ့မြင်ဘူးမှာတဲ့မျိုးမသိလုံးမှာအာဒီဆုံးကမာလုံးအားကြီးတဲ့ဒီဆုံးကပြောလုံးအားကြီးတဲ့ဒါကသာငါများတဲ့ဒါဆမ်းမပါဘူးရသဘယ်လိုနေလဲအဆင်မပြေဘူးဘာစသည်ဖြင့်ဒီလိုမထင်မမြင်လောက်ကြအောင်ပါလေတဲ့နောင်နာတော်သားရဲ့အဲဒါဘုရားလက်ထက်တည်းကရှိပါတယ်ဘုရားလက်ထက်တည်းကဒီဆောက်တဲ့ကြီးအဖွဲတွေပါလေဆိုတာရှိတယ်ဒီလိုကျွင်းတာတွေလို့ဆိုတာရှိပါတယ် အဲဒီဘုရားပြိဋိဘာဆံပြီးတဲ့နောက်လည်းဒီလိုအားရှိတာပဲအခုနေကဆိုတော့ဒါပြီးတော့များမှာပေါ့လေဒီလိုမတော်တာတွေကတော့ဒါတွေကဒါကဓမ္မတွေဒီကနာကတော့ဘုရားနဲ့တော့အဲဒီလိုအမနာကျင်ကောင်းတဲ့ဓမ္မပုဂ္ဂိုလ်တွေအဲဒါတွေအကြောင်းပြုပြီးတော့ကြီးညိုရတာကိုမြတ်စွာဘုရားဤသာသနာတော်ကြီးညိုရကြီးညိုပြီးတော့ဒီကနာဒါကိုအကျင့်သိက္ခာမပြည့်စုံတဲ့ပုဂ္ဂိုလ်တွေက မယုံမသိစိတ်တွေလည်းရှိတာပဲ။ဒါဓမ္မတွေလူသားနာတွေမိပြုပြီးတော့သူတော်ကောင်းတရားတွေကျင့်မှုရာတွေကိုအဲ့ဒါတွေမကျင့်မဲနဲ့ပေါ့ရောနေတာတွေလည်းရှိတာ။ဒါကြစဉ်းစားကြည့်လို့ရှိရင်သံဃာရကြကြီးပါပဲ။မြတ်စွာဘုရားအကျိုးများအောင်လို့တရားတွေဟောထားတဲ့သုံးမဩဝါဒတွေပေးထားတဲ့ဓမ္မရာဂသုတ်ဆိုတာ တရားမူခံမှုရဟောတယ်တရားမူခံတဲ့ပုဂ္ဂိုလ်ကခုကနေကတရားချင်းတရားမူခံတဲ့ပုဂ္ဂိုလ်ကညာလုံးနဲ့စသည်ဖြင့်ဒီလိုမရှင်းမနေလောက်ကြအောင်ပါလေမြတ်စွာဘုရားအဲဒီလိုမရှိပါအဲဒီတော့ဟိုတော့ကမြတ်စွာဘုရားကိုယ်တော်တိုင်နဲ့ သွန်းဟာကောင်းကောင်းမွန်မွန်မဟုတ်ပါဘူးကွာယုံစာနေကိုရှင်နာကြောက်ပြားပေါ်ကြိတ်ပြီးတော့အဲသောဘကလေးပါလေတော့ပါဒနာပါလာပါလေပါမယ်လို့လည်းသိကောင်းတာမဟုတ်ပါဘူးတော်တော့အဆင်မပြေပါဘူးဘုရားကိုယ်တော်တိုင်လည်းအဲ့ဒါဖုံးမရဘူးဘုရားတပည့်ဖြစ်တဲ့ယဟနာပုဂ္ဂိုလ်တွေသာမြတ်မို့ရှင်မာရိပုရိယစေမောကလန်တို့လည်းပါတယ်အမြတ်ပုဂ္ဂိုလ်တွေမဟုတ်ပါဘူးအဲဒီပုဂ္ဂိုလ်တွေလည်းအဲဒီဆုံးရင်ဖုံးမွေးပြီးတော့နေကြရတယ် အခုမြတ်စွာဘုရားချီးမွမ်းတဲ့အတိုင်းဒုက္ခပဲအကြောင်းပြုပြီးတော့လည်းမတော်မသင့်တဲ့စိတ်ကူးမရှိဘူးအဲဒီတော့ဆုံးမရင်းအောင်လည်းရအောင်လည်းတခြားတစ်ပါးသွားပြီးတော့ရှားပွေခြင်းဝါဝါကြိုးပြီးဝါဖြက်ပြီးတော့တခြားတစ်ပါးသွားနေခြင်းဘယ်လိုမရှိဘူးပြီးတော့ဒကာဓမ္မတွေကြီးကညညိုပြီးတော့သူတော်အောင်လို့လည်းပဲအဲဂုံဖော်ခြင်းပါခြင်းဒီလိုအားလည်းမရှိဘူးတဲ့ အဲ့ဒါတွေအကုန်လုံးပြင်းနေအဲ့ဒါတွေအာရုံပြုပြီးတော့ညညိုစရာပါပဲအခုအဲ့ဒါဓမ္မတွေအဲ့ဒီမှာကိုယ်တော်တွေညညိုရအောင်အာရုံပြုပြီးတော့ပြညာဆရာဆိုရင်နောက်ကနေမကောင်းဘူးညညိုတယ်ညညိုရဲရဟန်းတန်ဃာတော်တွေလည်းညညိုစရာပါပဲညညိုပြီးတော့မိမိတို့လည်းပဲအဲ့ဒီအဲ့ဒီတော့ကမြတ်စွာဘုရားနဲ့တကွညာတန်ဃာတော်900တို့ ကျင့်ပုံလေးတွေနီးယူပြီးတော့အခုပုဂ္ဂိုလ်တွေလည်းပဲယူသေးသေးလေးလေးစားခြင်းကိုရည်ရှိပါတယ်။သူသာသနာ့ရေးတာမှာတော့ပစ္စည်းပါတယ်ပေါ်ပါတယ်စားကြတော့ပြန်နေကြထိုင်ကြစားကြအကောင်းမှာမှညှဉ်းညူကြရှိရောဒါမှလို့တခြားနေရာတွေကျတော့အရှင်တိလာတွေရှိမှာပဲ။ဇမတိလာရှိစီကမူခုပြောတဲ့ဂျုံကံကိုထောင်ကျိတ်ကြီးစားတယ်နဲ့ဆိုရင်တော့ဘုံကောင်းပါလေ။ဒါတော့ညနာမရှိပါဘူးဆိုတာကောင်းပါလေ အဲဒါအာပြုပြီးတော့ကျင်ညိုပြီးတော့မြတ်စွာဘုရားအဆုံးအမတော်တန်းကောင်းသောကျင့်တွေကိုပြည့်စုံတဲ့ပြည့်စုံအောင်ကြိုးစားအထောက်ကြဖို့ရပါပဲအဲဒါနီးယူဖို့ရပါပဲအဲဆိုဒါဆယ်နှစ်ဝါမြောက်ကတော့ဆယ်နှစ်ဝါမြောက်ကနေပါဆိုတော့မြတ်စွာဘုရားသည်ဆယ်နှစ်ဝါမြောက်ကာလ၌ ဝေရင်သာမြို့တွင်သမာပင်အောင်၌ဝါကလျက်နေတော်မူသည်ဘုဇင်ခါကာလကမြင်ကုန်သည်တော့သူတော် ဂျုံဇံတို့ကိုအောင်း၍ကြိတ်၍ဘုံမေသုံးဆောင်ကြရသည်ဟိုတို့ဘုံမေသုံးဆောင်ရတော့လေစိတ်ပြည့်ခြင်းစိတ်ညစ်ခြင်းမတော်သောလောဘဖြစ်ခြင်းမရှိမူ၍သံဃာသာလား တင်သုံးတော်မူကြပါ၏မြတ်စွာဘုရားနှင့်တကွာမာယာတော်ဘုရှင်မြတ်တို့ကိုပြီးတော်တို့သည်ယိုသေးဉာဏ်တော်ဘုံမိုး၍ရှိခိုးပါ၏ရှင်မြတ်ကောင်းပါလေ အဲဒါတနည်းတည်းလည်းမဟုတ်ဘူးတဝရင်းလုံးတဝရင်းမှာဘာမဆိုရင်ဘယ်နည်းကစတယ်လဲမသိဘူးသူကနေရာထိုင်ခင်းကလည်းရှိတာမဟုတ်ဘူးမြတ်စွာဘုရားဓမ္မဓမ္မပင်အောင်နေရတာဒီပင်ပုဂ္ဂိုလ်တွေလည်းအဲဒီပင်အောင်နေကြဒီပင်တွေလည်းဒီဓမ္မပင်ကြီးပေါ်တယ်လို့ပဲဒီကြဓမ္မပင်ရောက်နေရမှာပါပဲမိုးမိုးခေါင်တဲ့အခါမို့မိုးရွာတာမရှိတော့အဲမိုးတော့ကျွမ်းမှာဟုတ်ပုံမရဘူးဒါပေမဲ့လို့ အဲ့ဒီလိုနေရာတော့ဆင်းရဲတာပဲဖြစ်ပင်အောင်မှာဘယ်သူမှလည်းပြည့်ပြင်ပေးတာလည်းရှိမှာမဟုတ်ဘူးမြေကြီးကလည်းညီညီညွတ်ဟုတ်ရှင်မှဟုတ်မယ်ဘုံတော်တွေနေကြသမာဓိအနေနဲ့ဆိုရင်နေဘူးကခရင်ပါအဲဒီကသမာဓိနဲ့ခုအခုလိုသိပင်အောင်အဲဒီလိုနေမယ်ဆိုရင်ဖြားကုန်မယ်နေမကောင်းထိုင်နေတာတွေဖြစ်နေတယ်အဲဒီမှာတော့ ကျမ်းမာရေးတွေကောင်းတဲ့ပုဂ္ဂိုလ်တွေဘာမှဖြစ်ပုံမှမရပါဘူးအဲဒီလိုနေတဲ့အခါကာလမှာမြတ်စွာဘုရားလည်းဂျုံစံနေဖုံးမင်းနေရဆင်းရဲရဲမြတ်စွာဘုရားမှာဖရာလောင်းတော်ဒိဋ္ဌိချင်းကဘာတွေလဲ အာရုံတွေဖြစ်စဉ်ကပူရမ်းထားတဲ့ဒါနာကုသိုလ်တွေအများကြီးပဲအဲ့ဒီကုသိုလ်ကြီးစွမ်းကြောင့်ဘုရားမှာလလာပါရင်နာပေါ်များခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီခါတုန်းကဂျုံဇံလောက်ပဲရှိတယ်ဘာမှမရှိဘူးနေရာထိုင်နေတာဘာမှမရှိဘူးအဲ့ဒါတွေစဉ်းစားကြည့်လို့ရှိရင်စိတ်ပြည့်စည်တယ်ကောင်းတာပဲကာမပုဂ္ဂိုလ်တွေနည်းနည်းစိတ်တည်ကြရပဲ သံဃာတော်တွေကလည်းတာမန်ပုဂ္ဂိုလ်တွေမဟုတ်သာရိပုတ္တရာရှင်မောဝလာနဲ့အစရှိတဲ့ယဟနာမခင်ရတယ်။ဒီလိုလည်းရှိကဘာဝင်ကုသိုလ်တွေပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပဲ။ဘုလိုလည်းဆင်းရဲနေကြတယ်။အဲတဝါတွင်လုံးဆင်းရဲကြ။ဘာကြောင့်ဒီလိုဖြစ်ရလဲဆိုတော့ဒီဗရာမာပြရတယ်။အဲဘုရားမှာဝုတ်လိုက်တာကို ဆရာဝေလိုက်လာဝင်နေပြတယ်။နောက်ပါလေအာဒီဘုရားဆရာလက်ထက်ကဘာဝကတွေကိုမယုံမသေးပြောဆိုမှုတယ်ဘုဒ္ဓဘာဘာဝစင်ဘုဒ္ဓမြတ်စွာဘုရားသာသနာတော်မှာအဲမယုံမသေးပြောမှုတယ် သာဝတိပရိပါဒေယမြတ်စွာဘုရားရဲ့ဒီတာတာဝကတွေပရိပါဒေယတဲ့ရဲ့ရှုပ်ချပြီးပြောဦးတယ်ချိန်တိုင်းချိန်ချောက်ပြီးပြောဦးတယ်ရဝံဘုံသထမယောဇံကိုစားကြရဝံဘုံသထခါရထမယောဇံကိုစားကြခဲကြ ပါဠိသလေးသလေးဇာတော့မစားကြပါနဲ့အဲဒီလိုပြောခုတာလေဆိုတော့အဲဘုရုံးကသရာတရားမရှိတဲ့အခါဖြစ်လွန်မှာပေါ့ဘုရားဝင်နဲ့တိုက်ကြည့်ရင်တော့အဲဒါလည်းစဉ်းစားကြရတော့ရှိပါရဲ့ဘုရားတရားလည်းတက်ကသူကမင်းဖြစ်ပြီးတော့ သာသနာပေါ်ဝင်ပြီးတော့လည်းဉာဏ်ပြုပြီးဉာဏ်ရဓမ္မဖြစ်တယ်လို့ဆိုတာပဲအဲဘယ်ချိန်ကနေပြီးတော့ဒီသာဝကတွေကိုသရာတရားမရှိဘဲနဲ့ပြင်မှာခဲ့တယ်မှာပြောတာပေါ့ဥစ္စာအဲတော့သရာတရားမရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့ဆိုလို့ရှိရင်ဉာဏ်တော်တွေအလုံးမလုံးခဲနဲ့အချောင်စားနေတာတွေကိုအပြစ်မြင်ရတယ် အခုလည်းပဲဒီလိုပြင်းပြင်းတဲ့ပုဂ္ဂိုလ်ရှိတယ်ဘုရားသာသနာတော်မယုံကြည်တဲ့ပုဂ္ဂိုလ်တွေကအပြင်းမြင်တယ်ဘုရားကလည်းပြောတယ်ဆိုလို့ရှိရင်ဘုရားဂေါရမအများတွေကိုစာရေးတော်ရေးဆင်ပြေအောင်လို့ဖန်တီးထားခဲ့တယ်အဲဒီလိုပြောတဲ့ပုဂ္ဂိုလ်ရှိတယ် အဲဒါကြမ်းကြည့်တဲ့ပုဂ္ဂိုလ်တွေအလုံးမလုံးခဲနဲ့အချောင်းတောင်းရံပြီးစားနေတယ်လူသာမိစားနေတယ်ဆိုတော့အပြည့်နေတယ်အဲတော့အလုံးမလုံးခဲနေတဲ့ပုဂ္ဂိုလ်တွေအကောင်းမွန်နေကျွေးဝရမလို့ဘူးကောင်းမွန်နေမစားနိုင်ဘူးလို့ဒီလိုလည်းပဲသူကယူဆတာပဲဒါကြောင့်မို့ရာတရားမရှိတဲ့အချိန်ကပြမဒူပါရဲ့သူကအခုလည်းဒီလိုပြမတာလည်းရှင်းပါပါပဲတချို့ကလည်း အခုနေဆိုလို့ရှိရင်တော့ညာတော်တွေကလည်းညိုဘွယ်ဂုံတွေပြက်နေတာတွေရှိရတယ်မတော်မတင်နေပြုလို့ပြောဆိုညာဆိုပြီးတော့ညဇာရဲ့တိတာညာလောဘဒေါသမောဟကင်းအောင်ကျင့်နေတဲ့ပုံကိုယ်တွေအနေနဲ့ဝန်ခံနေပြီးတော့လောဘဒေါသမောဟတွေကလည်းသူတို့မှာချုပ်ပြီးခြင်းပါခြင်းမရှိဘူးမတော်တာတွေလျှောက်ပြုမတော်တာတွေပြောလူတွေတဲ့တော့ကြမ်းနေတာတွေရှိပါသေးတယ်မတော်တာတွေလုပ်နေတာ အဲ့ဒါလည်းမြင်ရတွေ့ရတော့သရာတရားပြည့်မှာပဲတချို့ကသရာတရားပြည့်ကြတယ်ခုနေခါကလာဆင်းနေကြတယ်မြင်ရလို့ဘုရားဘာသာတရားပေါ်မှာတောင်မှအကြီးညိုယုံကြည်မှုသရာတရားတွေကျော်ပါတော့တဲ့အကြောင်းကိုပြောတာကြားဝေးတယ်ကြားပါပါလေကတော့မှပိုကောင်းလို့လို့ဘလို့တော့မှထင်တတ်တယ်ပြောညာနေရချွေရင်းနေတယ်ဒီနေ့ကပြောတာကြားတယ်စေကကပုဂ္ဂိုလ်ကြီးတယောက်ပါပဲ အဲဒါဉာဏ်တော်တွေကတော့ဟိုကအမှုတွေဖြစ်ပါလေဒီရှုပ်လို့ပေါ့လေအကြောင်းလူမှုပါမှုပညာတွေစုံလို့ပါပဲတော်တာတွေအဲ့ဒါတွေကြားတွေ့ရနေတော့ခရိယံဘာသာတွေကကုဏာကျူတွေဆိုတာရှိတယ်အဲ့ဒါတွေကသူတို့ကသူတို့ဘာသာတရားရမေတ္တာနဲ့တူတာစောင့်ရှောက်ရတာအဲ ခုနာတွေဘာတွေကဘယ်လိုကြမ်းကြမ်းထမ်းထမ်းနေဘာတွေပြောဘာတွေလုပ်ဝင်မယ်လို့သူကသိခံကောင်းမှမပြည့်စုံပြီးတော့နေတာတွေသူတွေ့ရပြီးတော့အဲ့ဒီဥစ္စာကပဲအဒီပါလာကပဲဟုတ်တယ်ဟုတ်လေလားတော့ကိုကောင်းနေတယ်လားတော့ဒီလိုတော့ရှင်းတယ်လို့ဆိုတာပါရှင်းမယ်ဆိုရှင်းစရာကြီးလို့ဆိုတာညညဘူးဘာသာတရားတွေကတချို့ကကောင်းမကျင့်တော့ချွေးနေတာတွေရှိနေတော့ဘာသာတရားကချွေးနေတာလေဘာသာတရားချွေးနေတာမဟုတ်ဘူးတောင်ရှိတဲ့ပုဂ္ဂိုလ်ကမိမိတို့တောင်ကောင်းမကျင့်တော့ ရေးကြည့်ပါတယ်အဲဒါကတော့ဈာန်တော်တွေနဲ့အထူးတတိပြုစရာပါမိမိတို့အကြောင်းပြုပြီးတဲ့သာသနာတော်မှာဘုရားဘာသာတွေကဖြစ်စီရှားပါတာဝင်တွေကဖြစ်စီအကြီးညိုမဲ့တဲ့စိတ်တွေမဖြစ်အောင်ကောင်းကောင်းမွန်နေတော့ဘုရားရေးကြည့်ပါရဲ့ဘာသာရိကိနာသံပါရိထဘာသာရိကိနာသံပါရိဣစရိယဥပ္ပဇေဆရာတို့နေပြီးဆရာတို့ကနေပြီးဩဝါဒပေးတာ ညိုပဲကိုယ်မူရနှုတ်မူရနဲ့ပြည့်စုံရမယ်စိတ်မူရလည်းထည့်ပြီးတော့ဖွင့်တာစိတ်မူရကတော့သိလို့မရပါဘူးညိုကတော့ကိုယ်မူရနဲ့နှုတ်မူရဒါပဲရှိတာစိတ်တော်ကိုစိတ်ပြီးတဲ့ပုဂ္ဂိုလ်ကရှားတာရှားပါစိတ်ပြီးတဲ့ပုဂ္ဂိုလ်ကကိုယ်မူရနဲ့နှုတ်မူရကတော့ကိုအချိုးကြလို့ရှိရင်ညိုစရာပဲအချိုးမကြလို့ရှိရင်ညိုပြက်စရာပဲ အဲသွားပုံလာပုံနေပုံထိုင်ပုံစားပုံတောက်ပုံပြောပုံဆိုပုံစားကြရတွေဘာသာရိကမျိုးဝယ်ကုန်နဲ့ပြည့်စုံပြီးတဲ့နေဝေးရဆရာသမားတွေကအဆုံးမဩဝါဒပေးတယ်အခုဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီပါဂာရိကကုန်တွေသိပြည့်စုံတယ်နံကောင်းတယ်အဲဟုတ်လူယောဂီဖြစ်ဖြစ်ဉာဏ်ယောဂီဖြစ်ဖြစ်ကိုတရားလေးနဲ့ကိုအားထုတ်ပြီးတော့နေတော့ ထိုင်ရင်လည်းအင်းကြီးရရလက်တွေပါလေလှုပ်ရင်လည်းကိုယ်ကမရှိပါဘူးကိုယ်ဒီဒီလေးလျှောက်ပြီးတော့ကြည့်နေတာမရှိဘူးကြည့်ကြရှိလို့ကြည့်လည်းအင်းကြီးရရပဲအဲဟိုစာထဲမှာပါတယ်ပါဂာရိကိနာဘိက္ခာနိနာ ပါဂာရိကိနာပဋိက္ခာနိနာညိုဝဲဆောင်တဲ့ရှေ့ကိုသွားခြင်းနောက်ဆက်ဆုတ်ခြင်းညိုဝဲဆောင်တဲ့တဲ့တဲ့ကြည့်ခြင်းဆောင်းတဲ့ကြည့်ခြင်းဒါပါလေပြည့်စုံတယ်တဲ့မြတ်စွာဘုရားတက်ကအဲဒီလိုညိုဝဲကုန်တဲ့ပြည့်စုံတာတွေမြင်ပြီးတော့ရာတရားဖြစ်ပြီးသူတန်းရတယ်ရှိတယ် ပထမဆုံးစပြီးတော့ကျောင်းဆောက်ထူတာနဲ့ရာဇီဝတစ်သေးကြီးရအဲဒီလိုယဟန်တွေရဲ့ညိုဝယ်မြင်ပြီးတော့သူထူတာပဲကျောင်းဆောက်ကိုရပထမဆုံးကမြတ်စွာဘုရားကျောင်းနဲ့နေကိုရကိုခွင့်လို့ပြုရတယ်ဦးသစ်ပြောင်းနေနေကြတာတဝါတွင်တဝါတွင်ကြော်ကြော်တော့ပေါ့သစ်ပြောင်းပါပဲနေရအဲဒီမှာရာဇီဝမြို့မှာတင်သုံးတဲ့အခါကျတော့ဒါဇီဝတစ်သေးကြီးကနည်းနည်းစောစောမြို့ပြင်ထွက်လာတော့အဲဒီဟန်နေမြင်ရတယ်ချိုးရတယ်ချုံပူထွက်ထွက်လာ ချိုးရလဲပြင်ရပါချိုးရလဲတောင်ချိန်တွေကတောင်ကောင်းကချိုးလဲတောက်ရိုးပုံမှာတဲ့ဲ့တော်လည်းနေရာနေပြီးတော့အဲ့ဒီကထွက်လာကြတာညိုဝယ်ဖြစ်တဲ့ရှေ့သို့သွားခြင်းနောက်သို့ဆုတ်ခြင်းတဲ့တဲ့ကြည်ခြင်းစောင်းမဲ့ကြည်ခြင်းအဲ့ဒါတွေကအကုန်လုံးကြီးညိုဝယ်ရတယ်အခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီတိုင်းကမတ္တတိကအမြဲလိုက်နေရတယ် သွားရင်လည်းခြေတော်ကြွတာလမ်းတာတွေအကုန်လုံးမှတ်နေသွားနေရတာအိန္ဒိယကပေါ့မမရှိတဲ့ပုဂ္ဂိုလ်တွေကတော့အဲရုံးနဲ့ကြည့်ကျင်လည်းကြည့်မယ်ခုံကျင်လည်းခုံမယ်မရမကြဘူးလို့လားမရမကြဘူးကျောင်းတဲ့အခန်းထဲပြင်လို့ဒုံဒုံတင်းနေဒုက္ခတွေပါရတာဒါတွေဖာသာရိကကိုပြတ်တာပဲဒါကပိဋကဖွင့်တာကစပြီးတော့ပဲညွယ်ဝဲညွယ်ဝဲအိန္ဒိယရရတာလိုပါတယ်အဲတရားရိုးစရာအထုံးတဲ့ပုဂ္ဂိုလ်ကအဲ့ဒါတွေမရှိဘူးဒုံဒုံတင်းနေကိုယ်ကားတွေမရှိဘူး ဘာလို့လဲဆိုတော့နော်အမှတ်တရရှိနေရတာပဲဘာလို့လဲဆိုရင်လည်းဒုက္ခမဲ့တော့ဝိရှင်တဲ့စိတ်ကလေးအစပြီးမှတ်ရတယ်ဒါကပြိမ့်မယ်ဆိုရင်လည်းပြိရှင်တဲ့စိတ်ဖွင့်မယ်ဆိုရင်ဖွင့်နေတဲ့စိတ်အဲဒါတွေအကုန်လုံးမှားပြီးတော့ပြိဿဖွင့်တာတွေလက်တွေပါလေကိုင်တာတွေဆွဲတာတွေတွန်းတာတွေအကုန်လုံးမှန်းနဲ့အလုပ်လုပ်ရတာဟောပြီးတော့ဘာသာရေးကညင်ဝယ်ပြည့်စုံတာပေါ့အခုတနည်းအားတနည်းအားသွားလာတဲ့ခါလည်းအမှတ်တရလေးနဲ့သွားပြီးတော့နေတော့ဉာဏ်ကြီးရကောင်းတာပဲ ။ဒါကအမျိုးသမီးယောဂီတွေရှိတယ်။တော်မြတ်ကြတာအမျိုးသမီးယောဂီတွေလည်းပြည့်။ဘောဟိတေဒီသွားပြီးတော့စာရင်တိုင်းလည်းသွားဟိုကပြန်လာ။အဲဒါကစီတန်းပြီးတော့အင်းကြီးရရတဲ့ခါကျသွားလာနေပုံနဲ့။တခြားကလာပြီးတော့ဒါပဲပုံကိုမြင်သွားရင်သူတို့လည်းသွားတရားဖြစ်တယ်။ညူကြတယ်။ညကြတာပဲ။ဒီမှာတရားထုတ်မြင်တဲ့ကျဲကောင်းတာပဲ။ညူကြတယ် ကြီးညိုစရာတွေအပြင်ကပုဂ္ဂိုလ်တွေကကြီးညိုစရာတွေပဲအပြင်ကပုဂ္ဂိုလ်ကထူပြောစရာမလိုညာတော်တွေလည်းဒီတိုင်းပါပဲအပြင်ကပုဂ္ဂိုလ်တွေလည်းကြီးညိုစရာဖြစ်ရမယ်အတွင်းကဘုရားကြီးညိုကြဖြစ်ရမယ်။ရဟန်းကျင့်ဝတ်တွေတခါလေကောင်းကောင်းမကျင့်လို့ရှိရင်မြန်ဟန်ကြတယ်။ပါတာရိကကုန်နဲ့ပြည့်စုံမယ်။အဲဒါတွေလည်းအထူးသတိပြုဖို့ရပါပဲ။အဲဒါရှိရဲ့ ဝေရင်္ဂာမြို့မှာဝါသစင်ကသတင်းသွင်းကြတဲ့အရှင်မြတ်တွေနေဘုံထိုင်ဘုံနဲ့နန်းကြီးညိုကြကောင်းမှာပါပဲနေရာထိုင်ခင်းနဲ့ဘာမှရှိတာမဟုတ်ဘုံတော်သူတို့နေရဘုံတော်သူတို့နေတာလည်းသူတို့ညှဉ်းညူခြင်းပါခြင်းမရှိဘဲနဲ့ဆံရဆိုတာနဲ့ရဟန္တာတွေဆိုတော့လည်းအဲဒီမတော်တဲ့စိတ်တွေတော့မရှိဘူးစတဲ့အလုံးလုံးဝကင်းတယ် လောဘတွေဒေါသတွေမောဟတွေဆိုတာတွေအဖြစ်ကိုမဖြစ်တော့ဘူးလုံးကင်းနေတာကတော့အာတဝိစိတ်တံဝိမု ക്തി ဆိုတဲ့အာသဝတရားတွေကလွတ်တယ်ဆိုတော့ကိလေသာတွေကနေပြီးလုံးလုံးလွတ်တယ်ကိလေသာဘယ်နည်းနဲ့မှမဖြစ်နိုင်ဘူးညာနာတော့ရှင်းအဲဒီတည်းမှာအရှင်အနန္ဒာကတော့ညာနာမဟုတ်ဘူးသူတော်ကတော့အဲကိလေသာတွေမကင်းမဖြစ်သေးတယ်ဒါပေမဲ့သူလည်းပဲအဲဒီညာနာမဖြစ်မြတ်တယ်လို့ပါပဲသူလည်းအိန္ဒိယကြီးညိုပြဒီတိုင်းပဲတရင်သုံးပြီးတော့နေတာနော်ကြီးညိုပြကောင်းပါရဲ့ အဲဒါတွေကမြတ်စွာဘုရားကတော့ဘုဒ္ဓဘုရားလက်ထက်တုန်းကဉာဏ်တော်တွေပြင်မာခဲ့လို့อืมဂျုံဆောင်ကိုစားကြတလေးဆောင်ဆုံးကောင်းနေ မစားနဲ့ဒီကိုယ်တော်တွေဘာမှအလုပ်လုပ်တာမဟုတ်ဘူးလုံးမလုပ်ခွင့်နဲ့တကားချောင်စားနေတာအကောင်းနေမစားကြနဲ့အကောင်းနေနဲ့မတော်ဘူးဆိုပြီးတော့ဒီလိုမယုံမသိပြောတာပေါ့ခုနေကလည်းရှိတယ်တော့ အဲဒီလိုပြင်မာခဲ့လို့တဲ့ဒါကြောင့်မြတ်စွာဘုရားမှာအဲဒီတဝါမှာမာနကလာပြီးတော့ပိတ်ပင်သွားလို့လူတွေကဘုရားမှလည်းမသိဘူးခူးလည်းမဆိုင်ကြဘူးသံဃာတွေလည်းပဲခူးမဆိုင်ကြဘူးဘယ်သူမှလောင်းမဲ့လူမဲ့လည်းမရှိဘူးတန်းနိုင်တဲ့ပုဂ္ဂိုလ်တွေရှိပါတယ်ရှားပါတယ်ဆိုပေမဲ့တော့အကုန်လုံးရှားတာမဟုတ်ပါဘူးပြည်စုံတဲ့ပုဂ္ဂိုလ်တွေရှိပါရှိမယ်လို့ဘယ်သူမှခူးမဆိုင်ကြဘူးအဲဒါ တရားအလောင်းတော်ဘုရားဖရာလက်ထက်တုန်းကပြင်မာခဲ့တဲ့အကုသိုလ်ကြောင့်တရားကုသိုလ်ကနေပြီးအကျိုးပေးတဲ့အချိန်မို့အကျိုးပေးတဲ့အချိန်မဟုတ်လို့ရှိရင်မာနကလည်းမတတ်နိုင်ဘူးဆိုတာအယုံမတည်ဖြစ်အောင်မတတ်နိုင်ဘူးလို့လည်းအခုကတော့အကုသိုလ်ကအကျိုးပေးဖို့အခွင့်ရှိနေတာနဲ့မြတ်စွာဘုရားတော်မှာဒီလိုတွေ့ရတယ်။နောက်ပြီးတော့သံဃာတွေကကောင်းဆိုသံဃာတွေကလည်းပဲဒီလိုမတော်မတည်ပြုံးပြုံးမှုပြုမှုတွေ ပြောမိတာပြုမိတာတွေရှိဘူးမဟုတ်ပါဘူးဘုရားတော်တော်မှာပြောမိပြုမိတာရှိတာကိုသံဃာတစ်လျှောက်လုံးမှာကျင်းနေနေတဲ့အခါအတော်ငတင်ပြောမှုပြုမှုတွေဆိုတာရှိကြမှာပေါ့အဲဒါတွေတတိယရပြပါပဲသူချာစဉ်းစားကြည့်ရင်သံဃာမှာကျင်းနေတဲ့ပုဂ္ဂိုလ်တွေအကုသိုလ်တွေကလိုက်ပြီးအကျိုးပေးနေကြောက်ကြမှန်ကောင်းတာပဲသံဃာတဲ့ရှိနေလို့ချင်းအမှန်တန်ကြာလာကိုဖုဒ္ဓဘုရားလက်ထက်ကဆိုတာ90နဲ့2ကဘာလက်ကကြာပြီ ဝိပတိရှာ60ကဘာလဲက62ကဘာလဲကဆိုကြားလာပြီအဲ့ဒီကနေအကုသိုလ်ကဘယ်လားအကျိုးပေးတယ်ဒါတော့အကုသိုလ်များသိကြောက်ကြကောင်းတာအကုသိုလ်များကျင်းတဲ့နေရာကျင်းမှုအရေးကြီးပါတယ်ပြီးတော့အကုသိုလ်ကင်းရုံနဲ့မဟုတ်သံဃာဝဆင်းရလုံးရောက်ခွေရလည်းရေးကြည့်တယ်သံဃာဝဆင်းရတဲ့မှာဒီလိုပဲလူဖြစ်လိုက်နားဖြစ်လိုက်ဖြစ်နေကုသိုလ်ကရှိလို့ကောင်းစားချမ်းသာတဲ့တော်တော့ကောင်းစားချမ်းသာတဲ့ကရှိမှာပဲဒီအကုသိုလ်ကဝင်ပြီးကြိုးကြိုးလို့ဒီဝါဒတွေရှိတာ ပြီးတော့ဘယ်လေးပါးကြာပြီးဒုက္ခဥစ္စာတွေလည်းရှိတာအဲ့ဒါကြီးတရားမဟုတ်ဘူးယုံနာအစင်းနေတဲ့သံဃာဆိုတာအကောင်လိုက်ရှိတာမဟုတ်ဘူးစီစီတော့ဘုရားတွေကအကုသိုလ်ကံကုသိုလ်ကံအားလျော်စွာယုံနာနဲ့ဆက်ကဆရာကြီးအကုသိုလ်ကံနဲ့ပယ်လေးပါးဖြစ်ကုသိုလ်ကံနဲ့ဒုဝနာဘဝတွေဖြစ်ဒုဝနာဘဝတွေဖြစ်ရတဲ့အခါလည်းအကုသိုလ်ကံကြောင့်မကောင်းကျိုးတွေကလည်းဝင်ပြီးတော့ကျိုးပေးသေးတာပဲယုံနာစင်တွေ မကောင်းကျိုးတွေဝင်ပြီးတော့ဖြစ်သေးတာကြောက်ရွံ့ကောင်းတာပဲဒီကြစဉ်းစားကြည့်လို့ရှိရင်သံဃာဟာကြောက်ရွံ့မှန်ကောင်းတယ်ဒီသံဃာကလွံ့မြောက်ဖို့ရည်ကြီးပါတယ်အခုဒီမှာတရားထုတ်နေကြတဲ့အဲယဟန်တော်တွေရောဒုဝကြောင့်တွေရောသံဃာဝဆင်းရလွံ့မြောက်ဖို့အားထုတ်နေကြတဲ့ဆိုတာအကောင်းဆုံးအလုပ်တွေမိမိတို့အားထုတ်တဲ့အလုပ်ကိုစိတ်ပါလက်ပါနဲ့တက်တက်ကြွကြနဲ့ထက်ထက်တန်တန်နဲ့ကြိုးစားအားထုတ်ဖို့လိုပါတယ် သံဃာကိုဆင်းရဲက၃ယောက်ကိုအနာရေးကြီးပါတယ်မြတ်စွာဘုရားဤသာသနာ့အတွင်းမှာမှဒီလိုကျင့်လို့ရတာသာသနာ့ဘာမှဆိုရင်ကျင့်စီရနီလာလည်းမရှိဘူးသံဃာကိုဆင်းရဲတို့ချင်းနေတယ်လွတ်မြောက်ခြင်းမူကနီးကိုမရှိဘူးမကျင့်နိုင်ဘူးသာသနာ့အတွင်းမှာသာသနာ့အတွင်းမှာလည်းပဲကံကောင်းမှဘုရားဘုရားသာသနာထုံးကားနေတဲ့နေရာဌာနလူဖြစ်မှလူဖြစ်ပြီးတော့တရားတရားနဲ့လည်းပြည့်စုံမှ ဒါရာတရားမပြည့်စုံလို့ရှိရင်လည်းဒီလိုတရားတွေအထုပ်ဖို့ရမရောက်ဘူးအခုဒီမှာရန်ကုန်မြို့ဆိုလို့ရှိရင်လူရည်တွေအများကြီးပဲဒီမှာတရားထုတဲ့ပုဂ္ဂိုလ်တွေတော်တော်တော့များပါတယ်များပေမဲ့လို့မြို့ကြီးတစ်ခုလုံးနဲ့ဆိုင်ရင်တော့သိများတယ်လို့မဆိုနိုင်ဘူးလဲနေတာပဲအဲဒါမကျင့်နိုင်တဲ့ပုဂ္ဂိုလ်တွေအများကြီးပဲအများကြီးရှိတယ်တနိုင်ငံလုံးဆိုတော့ဒါများတာပေါ့တကဘာလုံးဆိုတော့မကျင့်နိုင်တဲ့ပုဂ္ဂိုလ်တွေပိုများတာဒါတော့အခုအကြောင်းညွှန်လို့ ခြေကုသိုလ်ကအားလျော်စွာဘာဝနာထုံးကားတဲ့နေရာလည်းဖြစ်ဒါတရားနဲ့လည်းပြည့်စုံလို့အားထုတ်နေရတာပဲလို့အောင်ပြုပြီးတော့တက်တက်ကြွကြနဲ့ထက်ထက်တန်တန်နဲ့ကျူစာအားထုတ်ဖို့အရေးကြီးပါတယ်အဲဒီမှာဝီနည်းအကြောင်းနဲ့စပြီးတော့သင်္သာရိပုတ္တရာခွင့်တောင်းတာလေးလည်းမှတ်သားကြရတယ်တစ်ခုရှိပါတယ်သင်္သာရိပုတ္တရာစိတ်ကူးဖြစ်တဲ့ ဘယ်လိုဖြစ်တော့ဆိုအဲဘုရားမြတ်သာသနာကဆရာရှိစွာတည်ပါလိမ့်မလို့အဲဘုရားမြတ်သာသနာကဆရာရှိစွာမတည်ပါလိမ့်မလို့စိတ်ကူးဖြစ်ပြီးတော့မြတ်စွာဘုရားကိုလျှောက်ထားတယ်ဘုရားသာသနာရဲ့ဆရာရှိစွာတည်ပါလေဘုရားသာသနာဆရာရှိစွာမတည်ပါလေလျှောက်ထားတယ်မြတ်စွာဘုရားဝိပတိဘုရားဒိခိဘုရားဝိသဝုဘုရားဘုရားသုံးစုပေါ့ ဝိသီဘုရားက90နဲ့တကဘာတွေကပွင့်တော်မူတာဝိသီဘုရားဆိုသိခိဘုရားနဲ့ဝိသဝီဘုရားက30နဲ့တကဘာတွေက30နဲ့1ဟော90နဲ့1ရားတယ်91ကနေအောက်လျှော့လာတာ31ရောက်32 90နဲ့အဲ90ကပေါ့လေအဲ32က90အထိခင်ဗျား ကဘာဒီမှာဘုရားတဆူမမသုံးတယ်အဲ30ကျင့်မတိုင်ခင်ကလည်းအဲ30ကျင့်ပြီးတော့လည်းကကျောင်းကျောင်းမြန်ယူရတာကျောင်းမြန်ယူရတော့ကဏ္ဍကဏ္ဍနေရာလည်းတစ်မျိုးဖြစ်နေ30တိကဒီပဲဆိုတော့30ဘာသာ30က29အစတည်းဖြင့်အခုကဘာမရောက်ခင်တကဘာတိုင်အောင်ဟောတယ်အဲဒီတွင်းကလည်းဘုရားပွင့်တာမရှိဘူးအဲဒါရှိရဲ့ 60တကဘာအတွင်းဘုရားပွင့်လာဘုရား30ပဲရှိတယ်ဘုဒ္ဓတိဘုရားသီခိတရားဝိသုဘုရား60တကဘာတကဘာတကဘုဒ္ဓတိဘုရားပွင့်ခဲ့တယ်အဲပြီးတော့30တကဘာတကသီခိဘုရားနဲ့ဝိသုဘုရားပွင့်ခဲ့တယ်အဲဒီဘုရားသုံးစုသာသနာဟာကြာရှည်စွာမတည်ခဲ့ဘူးအခု ကဘာမှာဘုရား၅စီပွင့်ရမှာကပုတ္တံဘုရားခေါနာကုံဘုရားကာသဗဘုရားခုပွင့်တာဂေါရမဘုရားနောက်အရိမိတိယဘုရားဘုရား၅စီအဲဒီ၅စုထဲမှာပွင့်ခဲ့ပြီးကရှိက၃စုဂေါရမဘုရားနဲ့က၄စုရှိနေပြီပေါ့လေအဲပထမဆုံးကပုတ္တံဘုရားဒုတိယခေါနာကုံဘုရားတတိယကာသဗဘုရားအဲဒီ၃စုသောဘုရားရဲ့သာသနာကကျရှိသတည်ရဲ့ ဘာဖြစ်လို့ဈာရှိစွာတည်တာမတည်တာဖြစ်ရသလဲဆိုတော့ဒီဝိပတိဖျားတိခေရဝိသုဖျားတွေကတရားဟောဖို့ကြောင်းညမဆိုင်ခဲ့ဘူးကိလာသူနောဆိုရပါဠိရရှိတယ်ဘာသာပြန်မဟုတ်တော့ခဲ့တယ်ကိလာသူဆိုတာကတော့ဟိုကပြင်းတယ်ဆိုတဲ့အဓိပ္ပာယ်ပြန်မှလည်းပြင်းတယ်ဆရာပြင်းတယ်ဆိုတော့လည်းမတော်ဘူးကွာ အာမထုတ်ဘူးဆိုပြီးတော့ပြန်ထားတယ်လို့ဘာသာပြန်ကျောင်းညမဆိုင်ဘူးဆိုပြီးပြန်ထားအဲတရားအကျေဟောရကျောင်းညမဆိုင်ဘူးတဲ့အဲဒီတရားသုံးဆိုတော့ဝိနည်းသိက္ခာပုဒ်ဒီပညာဖွေရလဲကျောင်းညမဆိုင်ခဲ့ဘူးတဲ့ဝိနည်းသိက္ခာပုဒ်လည်းမပညာခဲ့ဘူးပညာခဲ့တော့တရားတွေပြိဋိဘံဆံသွားတဲ့နောက်တရားလက်ထက်ကတရားကြီးတရားနယ်တွေရနေတဲ့ရှင်မြတ်တွေရှိတာပဲအဲဒီရှင်မြတ်တွေနောက်လည်းအဲဒီ ရှင်များတည်းရဲ့တတိတွေသူတို့ရဲ့တတိတွေတရားဥပဒေနဲ့တရားတဲ့ပုဂ္ဂိုလ်တွေရှိအဲ့ဒီပုဂ္ဂိုလ်တွေပြိဋိဘာသာကွယ်လွန်သွားတဲ့ခါကလာသာသနာကွယ်တာပဲတဲ့သိမကြဘူးလေဒါပေမဲ့လည်းဘုရင်ကဟိုအသက်တန်းလာတဲ့ရှိတယ်ဘုဝိတိဘုရားကအနည်း7000ရှိတယ်ဆိုတော့သက်တော်7000ဆိုတော့လူတွေရဲ့သက်တန်းက3သိန်းလောက်ရှိရင်ပြူပါတယ်ဘုရားများကသက်တန်းပြည့်အောင်တော့မတည်နေဘူးဇာကညုံးနေဆိုရင် 80လောက်ပဲတက္ကံကတည်နေပြီးတော့ပြိဋိနိဗ္ဗာန်ဆံတယ်။ဘုဘောရဏမြတ်စွာဘုရားအတက္ကံကယာရမ်းတယ်။ယာရမ်းကအသက်80တင်ပြိဋိနိဗ္ဗာန်ဆံသွားတယ်။ဘာဖြစ်လို့တော့ဆိုလို့ရှိရင်တက်တားပြောင်နေလို့ရှိရင်ရုပ်ရည်တွေကပါတာရိကဖြစ်မှာမဟုတ်ဘူး။ရုပ်ရည်တွေကြီးသွားပြီဆိုရင်ဖိုးကြီးတွေဖားကြီးတွေပုံစံမျိုးဘုရားအလုံးနဲ့မြတ်စွာဘုရားတို့ဘာလို့ဆိုတော့ပါရမီလူပုဂ္ဂိုလ်မို့ကောင်းတယ်တော့တော့ကောင်းမှာပေါ့လေဒါပေမဲ့လို့ ဒီယုတ်တရားတွေတော့ဆိုရတာမဟုတ်ဘူးတန်းနိုင်မှုဆိုတာကောင်းတဲ့လောက်တော့ကောင်းမှာပဲဒါပေမဲ့လို့ဟိုယုတ်တွေပါရရှိမှာပဲအဲဒီတော့တခြားသောပုဂ္ဂိုလ်တွေကအကြီးညိုပြက်စရာတွေအကြောင်းရှိတယ်ပြီးတော့ကိုယ့်ကိုယ်ကိုလည်းမစောင့်ရှောက်နိုင်တဲ့အခြေအနေလည်းမရောက်ဘူးပြောနိုင်ဘူးရွယ်ကြီးသွားတာအားတွေပါလေယုတ်ကျမ်းမာရေးတွေပါလေချိုးယွင်းအဲဒီတော့ဖြစ်နိုင်တယ်ဒါကြောင့်မို့တရားများ အသက်တန်းပြည့်အောင်လို့မနေဘဲနဲ့ပြိဋိဘံဆံနေတဲ့အခုသတ္တရားတော်မှာ80အနည်း80ဆိုတော့ဇာတိနှုန်း80လို့ဆောင်းလို့အဲဝရုံးကလည်းဝိပ္ပတိတရားကအနည်း7000ဆိုတော့လူအများရဲ့သက်တမ်းကသသိန်းလောက်ဖြစ်ဟာကျူပါတယ်တော့အဲဒါအတိအကျစာပြီးတော့မရှိဘူးဒါပေမဲ့ဇာတိနှုန်းနဲ့တွေ့ရင်အဲ့ဒါလောက်ပဲရအဲဒီတော့ကသက်တမ်းတော့ရှိပါတယ် အသက်တာရှူတဲ့အတွက်လောဘဒေါသတွေလည်းပဲပုဂ္ဂိုလ်တွေကနည်းအားလည်းကျူပါတယ်ပြီးတော့အဲဒီမြတ်စွာဘုရားရဲ့အသက်တော်အနှစ်၈000တွင်းမှာတရားဟောတရားနာတရားကျင့်တာနဲ့တရားတို့ရတဲ့ပုဂ္ဂိုလ်တွေလည်းကုံတော့ရှိမှာပါပဲဘုရားတဆုတဆုမှာအဲကျိုးကျူတာရှိတာစာရိပုရိဆိုတော့လည်းရှိတယ်အဲဒါအဲဒီ အချိုးစားတွေပြည့်စုံသွားလို့ကျွတ်စရာပုဂ္ဂိုလ်တွေလိုမယ်တော့မဟုတ်ပါဘူးကွာဘုရားတို့ဆူဆူမှာကျွတ်နေကြဖြစ်တဲ့သတ္တဝါတွေအကုန်လုံးကျွတ်လာလို့ဒါကြောင့်မို့ဘုရားတရားတွေများများမဟုတ်ခဲ့ဘူးတဲ့ဝိနည်းသိက္ခာဘုရားတွေလည်းပြညာခဲ့ဘူးတဲ့မပြညာတာလည်းပြညာစရာအကြောင်းမရှိလို့နေမှာတော့ဘုရားကချွေရင်းတဲ့ပုဂ္ဂိုလ်ကမရှိတော့ပြညာဘူးပေါ့ချွေရင်းတဲ့ပုဂ္ဂိုလ်ရှိမှပြညာတာဒါတော့ဒီလိုပါပဲ ဘုကမ္မထမ်းကြောင်းနေပါတယ်လည်းဒီလိုပဲချွေးတဲ့ပုဂ္ဂိုလ်မရှိသေးခင်နည်းနည်းတော့ဘာမှဥပဒေတွေစိတ်ကနေလောက်ရမလို့ချွေးတာတွေကရှိလာပြီဆိုတော့လောက်ထားမှမလောက်လို့ရှိရင်အများချမ်းသာမှုမရှိဘူးတရားထုတ်ရမှရည်ကြီးတယ်အဲဒါစိတ်ကဥပဒေကလည်းထားတာကထားမှအဲဒါကြောင့်ဝိပ္ပတိဖျားသိခိဖျားဝိသုဖျားဖျားသုံးစု လက်ထက်မှာတရားတွေလည်းကျေရတဲ့မှာမဟောခဲ့ဘူးလေဝိနည်းသိက္ခာဘုရားလည်းမပြညာခဲ့ဘူးမပြညာခဲ့တော့ဘုရားဘုရားတွေပြိဋိဘံသံသာဘုရားရဲ့လက်ထက်ကရှိတဲ့ပုဂ္ဂိုလ်တွေညာနာပုဂ္ဂိုလ်တွေပြိဋိဘံသံသာအဲ့ဒီညာနာပုဂ္ဂိုလ်ရဲ့တတိပြိဋိဘံသံသွားတော့အဲနှစ်တသိန်း7000ဆိုလို့ရှိရင်7000နဲ့ဒီ3000လောက်ပေါ်တယ်အဲ့ဒါမှသာသနာ့ကွယ်မှာတော့အကြာကြီးပါပဲဒါမှလည်းအကြာကြီး ခုခေါ်တော့ဆရာသာသနာဆိုရင်ဒီကအသက်တရားတန်းကဆိုတော့နှစ်9000နှစ်9000တောင်သာသနာတည်နေဆိုတော့အကြာကြီးတော့အောင်ရတယ်။ဟိုကနဲ့ဆိုလို့ရှိရင်တော့နင်းနေတာပဲ။တစ်ပေါင်းတောင်မှမရှိသေးဘူး။9000။ဘာတော်မှ9000အခုကာလမှာအခြေအနေကြည့်ရတယ်နှစ်9000ပြန်သာသနာကောင်းမှဒီမှဒီပါမလား။ဗာမရဖြစ်စရာကြီးကွာ။ ကြည့်ရတဲ့ကြောင်းနေအနံပေါ်တယ်ဒီနေ့ကကလားအဲဝိရိဆရာလည်းပဲသိခိပြဝိသုဆရာကြီးလည်းတန်းရှိရတယ်အဲဒါတော့မရှိတာကိုပဲဟော7000ဆိုတော့9000လို့6000လို့ပေါ့ပြောတော့ကာကုတံဖရာအဲဒီတော့သာသနာ့ကွယ်ခြင်းအကြောင်းလေးတဲ့ဥပမာလေးပါ ပန်းများကျိုးနေပါလေသေကုန်းမထားလို့ရှိရင်ဖြင့်လေတိုက်ပြီးလွင့်ပြီးတော့ပျက်စီးနိုင်တယ်အဲ့ဒါလိုပါပဲသိက္ခာပုဒ်တွေလည်းပြညာများတော့သာသနာနည်းနည်းကွယ်တယ်ကြောင်းဝေဒဝအဲကပုဒ္ဒံဘုရားကောဏဂုံဘုရားကသဝဘုရားခုကပါမှာသုံးစုပွင့်လာတာရှိအဲဒီဘုရားတွေကတော့တရားလည်းကျေဟောခဲ့တယ် ဝိနိတိခာဘုဒ္ဓလည်းခြေခြေပြန့်ပြညာထားခဲ့တယ်ဒါကြောင့်တရားတွေပြိဋိဘံဆံသွားတရားတပည့်တွေအဲတရားလက်တော်ရှိတဲ့ပုဂ္ဂိုလ်တွေပြိဋိဘံဆံသွားကိုလန်သွားပြင်တယ်လို့နောက်နောက်ဆက်ပြီးဒီကရသာသနာဒီမြင့်ဒီနေတဲ့ဘာနဲ့တူလဲတော့ခုနပြောတဲ့အတိုင်းပန်းနေဟာကျိုးနဲ့ပြီးကောင်းတာလို့ရှိရင်လေတိုက်ပြင်မယ်လို့မလွင့်ဘူးပေါ့လေအဲဒီလိုပဲသိက္ခာပုဒ်တွေလည်းပြညာထားလို့ဟို ဝိမတိဆရာလက်ထက်ကဆိုလို့ရှိရင်ယဟန်များဝိနည်းဩဝါဒပေးတာဟာ6နှစ်မှတစ်ကြိမ်ဩဝါဒပါတိမောက်ပေးတယ်ဆိုရယ်ခါရသုံးခါတာပဲရှိတယ်ခန္ဒီပရမန်သဘောတိဒိဋ္ဌနိဗ္ဗာန်ပရမဝရဏိဗုဒ္ဓတိဆရာလည်းဟောဘူးနေတာပါပဲအဲဒါခါရသုံးခါတာရှိတယ်6နှစ်မှတစ်ကြိမ်6နှစ်ပြည့်တဲ့ခါကာလကျတော့အနည်းဝေးအကုန်လုံးတန်ခါတော်ရယ် မြတ်စွာဘုရားရှိရာလာကြလာပြီးတော့ဩဝါဒခံယူအဲ့ဒါလေးပဲဟောတာပြီးတော့ဝိနည်းသိက္ခာပုဂ္ဂိုလ်သွားမပညာဖယ်နဲ့ဆုံးမဩဝါဒရိုးရိုးလောက်ရှိလားအဲကြောင့်မတော်နာကြရှိတော်မူဘူးကာဘုဒ္ဓံဖျားဘောနာတော်ဖျားသာသနာဖျားဟုဒီကဘာမှာပွင့်တဲ့ဘုရားသုံးသူကတော့ဘုရားလည်းကျေကျေကျန်းကျန်းဟောလို့ဝိနည်းတွေလည်းကျေကျေကျန်းကျန်းပညာထားလို့ ဘာဝနာကျဖြစ်သွားတည်ရဲ့အဲဒီအကြောင်းကိုမြတ်စွာဘုရားကဖြစ်စဉ်ဟောကြားတော်မူပါရဲ့အဲဒါနဲ့စပြီးတော့ခွန်ကြီးတွေကအဲမဟာစီကမ္မထန်ဌာနနဲ့စပြီးစီကံဥပဒေရှိနေတဲ့အကြောင်းအဲဥပဒေစာအုပ်အမှားဏိဒာအနေနဲ့ထည့်ထားတာရှိပါတယ်။ စီကံဝေယလူရှိတယ်လို့မရှိလို့ရှိရင်ဖြင့်ဒီအချင်းပฏิပတ်တွေအကျရှိဆုံးပြင်နိုင်မှုသာသနာကျရှိဆုံးနိုင်မှုဒါကြောင့်စီကံဝေယရှိတယ်လို့စီကံဝေယတွေပြုတယ်ဆိုတဲ့အကြောင်းရန်ကုန်သာသနာ့ရိပ်သာရောက်ပြီးတော့14ခုနှစ်ကဒီကောင်ဝေရထားရပါတယ်။ဒီရင်ကလည်းရှိတယ်များရှိပါဒီရင်ကတော့ကြီးကျင်းပါပဲ။14ခုနှစ်။ဒီရ12ခုနှစ်က312ခုနှစ်ကရောက်သွားတယ် 1970ခုနှစ်တစောင်းမုံလာရောက်ပြီးတော့တော်လာပြီမှာဘာသာရေးတာဖွင့်လိုက်အဲ70ခုနှစ်နဲ့တော်လာပြီ12ခုနှစ်နဲ့တော်လာကြမှာတစ်နှစ်73ခုနှစ်မှနှစ်နှစ်14ခုနှစ်ဆိုတော့3နှစ်ထဲမှာပေါ့အဲဒီနေ့ကဘာမဆိုခင်အတွင်းခွန်ကြီးရလည်းပဲဖျားတယ်ပဲဖျားအနုစားပါအကျမ်းသာတော့မဟုတ်ပါဘူး အဲရပြီးတဲ့ခါကာလမှာတရားဆက်ရှင်ရဖြစ်တဲ့နာရဆရာတော်တွေအကုန်လုံးစီဝိစေပြီးတော့စီကံဝေလောက်အဲဒီစီကံဝေကုစာကိုလေးတွေရိုက်တာရှိပါတယ်အဲဒီမှာအဲဒီထဲမှာလည်းအခုဒီကသာဂုတံဘုရားကောနာဘုံဘုရားကတော့ဘုရားများဝိနည်းပညာတွေရှိလို့သာသနာရှိတည်ထားတဲ့အကြောင်းအဲဒီလိုပဲ ပฏิပတ်တိသာသနာရှိတိတောင်စီကံဥပဒေရှိတယ်ဆိုပြီးတော့လည်းပေါ်ပြထားပါတယ်အဲဒါကိုပြောတော့ရှင်သာရိပုတ္တရာမြတ်စွာဘုရားကိုတောင်းပန်တယ်မြတ်စွာဘုရားကသာသနာရှိတိတောင်လို့နိသိခာဘုဒ္ဓပညာတော်မူပါလို့တောင်းပါတာမြတ်စွာဘုရားအချိန်ကြာနေပြီတဲ့အာသဝဌာနီယအာသဝတရား ဖြစ်ကြောင်းကိလေသာတွေမပေါ်သေးလို့ရှိရင်တော့သိက္ခာပုဒ်များကိုရမလို့ဘူးအဲ့ဒါစဉ်းစားကြည့်ရင်တော်တော်ကိုအားရစရာကောင်းတာအဲဒီတော့က12ဝါနောက်ဆိုတော့ဘုရားပွင့်တာ12ဝါရှိသွားတယ်အဲ12ဝါအတွင်းမှာဝိနည်းသိက္ခာပုဒ်အကြီးကျယ်ပြင်းပြလောက်အောင်ချွင်းချက်တွေရှိသေးဘူးဆိုရင်သိဉာဏ်ကြတော့ ဒီနေ့ကဟောခဲ့တဲ့ဝါစဉ်ထဲမှာခောတံပီဒီခောတံပီမြို့မှာသံဃာအကွဲပြားတော့ရှိခဲ့တယ်။အဲဒီကွဲပြားရှိရင်အဲ့ဒီကိုယ်တော်တွေကဝိနည်းတိခါဘုရားတွေချွေးကုန်မရဘူး။အဲသံဃာကွဲပြားတာတွေကိုယ်သံဃာကွဲပြားတာလည်းဒီချစဉ်းစားကြည့်ရင်တော့အဝကဖြစ်เสียပါပဲ။ညဆောဘုရားစကားတော်နားထောင်မယ်သူကွဲပြားကြတာပဲအဲဒီတော့ကတကယ်ဆိုညဆောဘုရားသာသနာပဲညဆောဘုရားဟောရင် ကွဲပြားနေတာညှို့ကြဆိုရင်ညှို့ညှို့ဆရာတော့ကောင်းတာပေါ့ဒါပေမဲ့သူတို့မညှို့ဘူးအဲဒီတော့အဲ့ဒါစဉ်းစားကြည့်ရင်တော့တော်တော်နေရာမကြဘူးလို့အောင်းမိရတယ်ဒါပေမဲ့လည်းဝိနည်းတကာပုံနဲ့စပြီးချွင်းရတဲ့တော့ကြီးကျယ်ရှိပုံမရဘူးဘာလို့လဲဆိုတော့အခုဆယ်နှစ်ဝါမြောက်တိုင်အောင်မြတ်စွာဘုရားနိရဘူးတော်ဒီအဘုဒ္ဓဆိုတာအမြုပ်တို့အခိုးတို့ဓမ္မရဒုသီလ သီလပြည့်တဲ့ပုဂ္ဂိုလ်တွေမရှိပါဘူးတဲ့ဘုရားကမှညရာဒီနဝအပြည့်လည်းမရှိပါဘူးတဲ့ပါကတကာလကောအမြင့်အမြင့်အပြည့်လည်းမရှိပါဘူးတဲ့ကိလေသာအမြင့်အမြင့်တယ်မရှိပါဘူးပါရှင်းဖြူစင်းနေပါတယ်ပုဒ်တော်စင်ကြယ်ပါတယ်ပါရိသိတိတော်သီလအစာရတော့နှစ်ပါရမှပြီးနေပါတယ်အဲသီလလည်းရိုသေကျင့်နေကြတယ်သမာဓိပညာလည်းရိုသေကျင့်နေကြတယ် အဲ့ဒီတုန်းကမြတ်စွာဘုရားနဲ့ဒီလိုကသတင်းသုံးကြတဲ့900တော့တန်ဃာတွေကတော့ရဟန္တာတွေများတာကိုမေတ္တာဟိသာရိပုတ္တပင်စနာဘေကုတရနာဒီရဟန်းတော်900တဲ့ကတဲ့ယောပစ္စည်းမကောဘိက္ခုအောက်ထစ်ဆုံးအဲအောက်ထစ်ဆုံးပုဂ္ဂိုလ်ဆိုတာရဟန်းဆိုတာရှိရဲ့အဲ့ဒီပုဂ္ဂိုလ်ဟာတဲ့ ဟောသောတာပန်တော်သောတာပန်ပုဂ္ဂိုလ်ပဲတဲ့ကအရှင်သာအရှင်အနန္ဒာကိုယူပြီးတော့ပြောတာဉာဏနာတပါးတဲ့သောတာပန်ပုဂ္ဂိုလ်တွေယဟနာတွေဆိုတော့သိစင်ကျင်းနေတယ်သိခါဘူးညာစရာမရှိဘူးကသောသောအောက်ထစ်ဆုံးဖြစ်တဲ့ပုဂ္ဂိုလ်ဟာသောတာပန်တော်သောတာပန်ပဲအဝိနိပါဒဓမ္မအပယ်လေးပါးတို့ပျက်စီးပြီးကြောက်ရှင်မရှိပါဘူးအဲဒီအရှင်အနာတပါးတဲ့သူကိုယ်လည်းပဲပယ်လေးပါးကြောက် ကြောက်ကိုရမရှိပါဘူးတဲ့အဲဒါအဲဒီတော့ကသောတာပန်ရှိတာနောက်တော့ဘုရားပြိဋိနိဗ္ဗာန်ဆံတဲ့နောက်တော့တရားထုတ်ပြီးရဟနာဖြစ်ပါရဲ့အဲဒါလည်းစဉ်းစားကြတယ်တော့ကောင်းဆရာနာသာသာဘုသူတော်တွေလည်းအများဆုံးဒါမဲ့လည်းဘုရားပြိဋိနိဗ္ဗာန်ဆံရင်အတွင်းတရားမတက်ဘူးသောတာပန်ဖြစ်နေတယ်ဒီဘုရားပြိဋိနိဗ္ဗာန်ဆံပြီးတဲ့နောက်မှတရားအထုတ်ပြီးတော့ညာနာဖြစ်ရတယ် အဲ့ဒီရဟနာဖြစ်ပုံကလည်းဒီမှာမှတ်ပေးတဲ့တရားနဲ့ဘုံကြီးထဲဟောတာအာကိုကိုရညာဥပါကရဟနာဖြစ်အောင်အားထုတ်တာနောက်တစ်နေ့ကျရင်သံဃာနာပထမသံဃာနာတင်တော့သူကလည်းညဇောပြဟောတဲ့တရားတွေမှာသူကအကုန်လုံးအဲကိုယ်တိုင်နာရတယ်ရှိကိုယ်တိုင်နာရတယ်တစ်ဆင့်နာပြီးတော့သူကနှုတ်တဲ့ရနေတာအကုန်ဆောင်းနေတယ်သူမပါဘဲနဲ့မရှိဘူးသံဃာနာတင်မို့ရ အဲ့ဒါဒီဘက်ကောင်းဆောင်ပြီးတော့ကံကံနဲ့တင်ရရှင်မာကသဘာကမေးပြီးတော့ဝီနီးတော့ဖြင့်ရှင်ဥပါလိကဝီနီးဆောင်ရေရပုဂ္ဂိုလ်သူကဖြစ်ကြအဲတုတ်ပြီးတော့မှကြတော့ရှင်နန္ဒာကဖြစ်ကြမှာဖြစ်နေတယ်အဲဒီတည်းမှာလည်းပဲတန်ဃာရာတင်ဖို့တန်ဃာ900ရွေးထားတာတည်းမှာလည်းပဲရှင်နန္ဒာကပါပဲခေါ်တာပါပါတဲ့ပုဂ္ဂိုလ်တွေဉာဏ်နာကြည့်တယ် ။ဒါသူလည်းယဟနာဖြစ်အောင်လို့အများကလည်းတိုက်တွန်းသူကိုယ်တိုင်လည်းဖြစ်အောင်ဆိုပြီးတော့ညာဘူးရတယ်အာထု။ဉာဏ်ရောက်ပြီးအာထုတယ်ဒီညတော့။ဉာဏ်ရောက်ပြီးအာထုတယ်။ဉာဏ်ရောက်အာထုတယ်ဆိုတော့အခုဒီကယောဂီတွေညာလန်းတယ်ဗေလန်းတယ်ကြွရတယ်လန်းတယ်ချရတယ်ဒီလိုရှိတာမျိုးဖြစ်ရမှာပေါ့။အဲဒီတင်သမာဓိနိမိတ်တွေရအောင်အထုတဲ့ဥစ္စာတော့မဖြစ်နိုင်ဘူးသမာဓိနိမိတ်ရအောင်ဆိုရင်တော့ဉာဏ်ရောက်ကြမလို့အောင်ထိုင်ပြီးတော့ကြွရမှာပဲ။ ဟိုမှာအာနာပါနာရှိမယ်ဆိုထိုင်ရှိရမှာလည်းဈဉ္ဉေသွားဖို့ရမလိုပါဘူးဟိုကဈဉ္ဉေချရှိနေတယ်ဆိုတော့တတိပ္ပံမှာလာတဲ့အတိုင်းကိစ္စတော်ဝါကိစ္စမိတိသာနာတိဆိုတဲ့အတိုင်းအဲသွားတဲ့ကိုမူရတွေဖြစ်တိုင်းဖြစ်တိုင်းလာတွေရှုနေမနေ့အာယုတက်ခါတိတော့ရောက်နေပြီရဲ့ဉာဏနာကတရားမတည့်သေးဘူးရဲ့ဘောဓဘာဖြစ်တာနေပြီးတော့ ရာဂာနိမဲ့ဖို့နာယိမဲ့ဖို့တို့ရာဂမဲ့ဖို့တို့မရောက်သေးဘူးအဲဒါဇနန္ဒကစဉ်းစားငါလည်းကြိုးစားအထုတ်တာတွေတော့သွားကုန်ပြီသူများတွေလည်းတည်းပို့ပြီးအထုတ်နိုင်မှာမဟုတ်ဘူးအဲညာဘူးကနေပြီးနည်းနည်းလင်းကနေရောက်တခါစီဆက်ဆက်ညင်ရသွားပြီးတော့ရှုမှတ်နေတာတရားတို့လည်းမဖြစ်သေးဘူးမြတ်စွာဘုရားကလည်းမိတ်ရှိခဲ့တယ် အဲအာနန္ဒာအာထုရပြီတော့ကတပုံရောတိအာနန္ဒာအာနန္ဒာအာနန္ဒာတွင်တင်သည်ကတပုံရောပြုရပြီးတော့ပါရမီကုသိုလ်တွေရှိနာတဲ့ပါရမီကုသိုလ်တွေမလိုပါဘူးလေပြည့်စုံနေတာပဲပရဏနုယုံစပရဏပြည့်စုံအာထုရှင်ကနုယုံစအာထုရပြီတော့ခိကံဟောဤပြီးနာတော် အဲဒီတော့အားရလို့ရှိရင်တွန်တင်ဒီခိဗ္ဗံလင်းများကနာတော့အာသောကင်းသောယန္နာပုဂ္ဂိုလ်ဒီဟောဤဒီဖြစ်မှာပဲမြတ်စွာဘုရားမရှိပါသင်ပါဠိကုသိုလ်တွေပြည့်စုံနေတာကျူးစားတာအထုတ်ရင်ဘာမှစိတ်ရမနိုင်နဲ့အားထုတ်လို့ရှိရင်ခိဗ္ဗံလင်းများသွားတယ်ဒီခဲခဲရင်းအကြာကြီးအားထုတ်ရမှာမဟုတ်ဘူးလင်းများလာဆိုတော့တချို့ဆိုရင်တထိုင်တွင်းတဏှာလေးတွေဖြစ်တာအခုတော့ဉာဏနာတော့သူက ညာဦးကနေပြီးအားထုတ်တာမနဲ့တောင်မှရှိသေးဘူးဒါလည်းအကြောင်းမြင်စာတွေရှိနေလို့ပါအဲတော့မြတ်စွာဘုရားအမိန့်ရှိကြတာလည်းမှန်ပါပဲငါတို့ကလည်းပဲကြော့တာတော့မရှိဘူးဘာကြောင့်တရားမတက်ပါလိမ့်မလို့စဉ်းစားတဲ့အခါမှာဈဉာကြောင့်အားထုတ်တယ်ဆိုတော့လုံလဝိရိယများတယ်ကာယိကဝိရိယစေတေတိကဝိရိယကိုယ်လုံးလားစိတ်လုံးလားနှစ်ခုလုံး အပြင်းထန်ဆုံးပဲထိုင်ပြီးအားထုတ်နေတဲ့အခါမှာကိုလုံးလာလည်းပါပါရဲ့ထိုင်တော့အဲအိတ်ပြီးအားထုတ်တဲ့အခါတော့ကိုလုံးလာမရှိဘူးလို့ဆိုရမှာသူကဘာလို့လဲကြောင်းကြောင်းဆက်ရလဲဟိုအေးရပါအိတ်နေတော့ကိုကကြောင်းကြောင်းဆက်ရဘာမှမပါဘူးထိုင်နေရင်တော့ဒီဥဇုံကာယမဏိတာဆိုတဲ့အတိုင်းကိုကချောင်းမစာထားပြီးတော့ဆက်ရနနာထိုင်နေရတော့ကိုလုံးလာတော့ပါပါတယ်ကိုနေရာကြအောင်ထားရတယ် အဲကိုလုံးလာတယ်ပါတယ်ဇင်းရကြောက်ရကြတော့ခြေလမ်းတိုင်းခြေလမ်းတိုင်းကိုအာထုံမှုတွေကပါလာဟိုကာယကဝိရိယတွေအများကြီးပဲအဲဒီတော့ဇင်းရကြောက်တော့ကိုလုံးလာဝိရိယတွေများလို့ရှုမှတ်တဲ့ဝိရိယတွေလည်းအားကြီးနေတယ်ကိုလုံးလာများတော့ရှုရတာလည်းကြောက်ရခဲ့ရတာပဲခြေတော့ကြွားတိုင်းလှမ်းတိုင်းခြားတိုင်းအကုန်လုံးစင်အောင်လည်းရှုနေရတာကိုထိုင်ရှုရတာတော့မသက်တာဘူး ဒါရင်ရှိနေလို့ရှိရင်အခုဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းဆိုပြီးဖောင်းတာပိန်တာနဲ့ကုလဲဆိုတော့သူကတက်တာတာပေါ့ဖောင်းတာအစအဆုံးတယ်အောင်ပိန်တာအစအဆုံးတယ်အောင်ဖောင်းတာအဆုံးပိန်တာပိန်တာဆုံးဆောင်းဖောင်းတာဒါလေးလိုက်နေတယ်တက်တာတာပေါ့ဒီလိုမဟုတ်လည်းပဲကိုယ်ထဲမှာပေါ်ရပေါ်ရတွေရှိရမယ်ဆိုရင်လည်းထိုင်ပြီးတော့ရှိနေတော့သင်္ချာပေါ်ရရှိရမှာပဲအောက်ကညီမနဲ့ပါလေထိနေရင်ထိတာဒီလိုနေရာကထိတာရှိရင်လည်းထိတာ အဲတကယ်ရအတန်ကြရင်လည်းကြားတာတဏှာကကြားပါတော့ပါရင်လည်းကြားတာနာရကျင်နာပေါ်ရင်လည်းနာရကျင်နာပူပါတော့ပါလို့ဒီပေါ်တာလေးဒီလိုလိုက်ရှိတာထိုင်ရင်ဆိုတော့ तू ကသိပြီးတော့ကျင်းရစေချင်မရှိဘူး तू ကအထင်ရှားပေါ်လာမှလိုက်ရှိရမယ်အခုဈဉ္ညာလျှောက်ပြီးရှိနေတာကတော့ခြေတော့ကြွားတိုင်းလာနေအကြောင်းညာဆိုင်နေရတာပဲအသေးသေးကြောင်းညာဆိုင်နေတာဝိရိယအားကောင်းဝိရိယလွန်ကဲနေလို့ ဝိရိယလွန်ကဲနေတော့သမာဓိကအားနေတာပေါ့သမာဓိအားများနေတဲ့ခါလဲဝိရိယကြီးရော့နေတာလေအဲဒါပြညာကြောင့်အထုကဝိရိယလွန်နေလို့ပဲဒါကြောင့်မို့ဝိရိယနဲ့သမာဓိကညီမျှဖို့ရည်ကြီးတယ်တကယ်ဆိုလို့ရှိရင်တော့ဣန္ဒြေ၅ပါးရှိတယ်သတ္တိန္ဒြေတဲ့ဝိရိယန္ဒြေတဲ့ပတိန္ဒြေတဲ့သမာဓိန္ဒြေတဲ့ပညာန္ဒြေတဲ့ဣန္ဒြေ၅ပါးညွတ်တဲ့ခါကာလဝိပဿနာဉာဏ်ကြီးတက်တာ ယုံကြည်မှုရာတရားလည်းပဲအားကောင်းမှယုံကြည်မှုရော့နေလို့ရှိရင်လည်းပဲတရားမတည်ဘူးဝိရိယအားထုတ်မှုကလည်းရှိမှအာတတိအမှတ်ရမှုကလည်းရှိမှသမာဓိစိစိတ်ကြည်မှုလည်းရှိမှဉာဏ်တွေအပြီးကလည်းပဲထက်ထက်တန်တန်ရှိမှဒီ၅ခုကဉာဏ်ရရှိနေမှာတစ်ခုကသိလွန်ကဲနေလို့ရှိရင်တရားမတည်ဘူးအဲဉာဏ်ကအရေးကြီးတယ်အိန္ဒိယသမတပတိအဲပฏิဝရာဆိုအိန္ဒိယညော့အောင်အားထုတ်ရတယ်ဆို သဒ္ဓါနဲ့ပညာညီရမယ်တဲ့ဒါယုံကြည်မှုလွန်ကဲနေယုံကြည်လို့အကြည့်နေလေယုံကြည်တာနဲ့ပြီးနေလို့အပညာကအင်းအားနေနေအပညာကစူးစမ်းဆင်ခြင်မှုတွေများနေလို့ရှိရင်လည်းအယုံနေယုံကြည်ရပေါ့တာဟောမြုံတရားမြုံနဲ့အဲဒါဒါအားနေတယ်ဒီနှစ်ခုညီမြောက်ပါယုံကြည်တယ်ဝိရိယနဲ့သမာဓိလည်းပဲဒီလိုပဲဝိရိယအားထုတ်လုံးအကြည့်ရင်သမာဓိကစိတ်တည်ခြင်းမူကကြောတာပဲရှုမှတ်ကြရတယ်များရင် အာယုန်တွေများရင်များသလောက်လိုက်ရှုမှနေတော့သမာဓိတည်ခြင်းမှုကအာယုန်နေတာပဲသမာဓိကအားကောင်းလို့တခုတည်းမှနေတယ်ဆိုလို့ရှိရင်ပေါ့လေဥမာထိုင်းနေထိုင်းနေထိုင်းနေဆိုသိလွယ်တာဘူးဒါတခုတည်းမှနေတယ်တောင်းကြမှာဆက်ရတော့ပဲလွယ်လွန်းအားကြီးတယ်လွယ်လွန်းအားကြီးနေတဲ့ဝိရိယအားမရှိဝိရိယအားမရှိရင်လည်းဝိရိယနဲ့သမာဓိမြင်ရလို့ဝိပဿနာဉာဏ်နဲ့မတက်ပဲဖြစ်တာလေ တတိကတော့အခါခါသေးလို့လားပိုတယ်လည်းမရှိဘူးတဲ့တတိဆိုတာကတော့ပြန်ပိုလွန်းနေတယ်လည်းမရှိဘူးတဲ့တတိကတော့ပြန်အဲဒီအင်ဂျင်၅ပါးလုံးညီညွတ်အောင်အခုအင်ဂျင်၅ပါးထဲမှာဝိရိယနဲ့သမာဓိဝိရိယလွန်ခဲ့ပြီသမာဓိအားနည်းနေလို့ပဲဝိရိယသမာဓိညီညွတ်အောင်လို့ဝိရိယလျှော့ပြီးတော့အထုံးမှာပဲတဲ့ရွယ်ပြီးတော့ခန်းထဲဝင်လှည့်ပြီးတော့အထုံးမလို့ပေါ်တယ်လဲအထုံးတော့ဝိရိယအကြောင်းကြောင့်မဆက်ရဘူး သမာဓိအားများဖို့ရှိတယ်။အဲဒီလိုခန်းထဲဝင်ပြီးတော့ကရင်ပေါ်မှာထိုင်တရားနေပြီးတော့လဲချလိုက်တာ။သာနာပုဂ္ဂိုလ်တွေဆိုဝုံမနဲ့လဲချလိုက်ရင်ခဏလေးနေမှာပေါ့ဘာမှတရားသူဖြစ်စရာအကြောင်းမရှိပါဘူး။တရားထုတ်နေတဲ့ပုဂ္ဂိုလ်ကအဲဒီလိုမဟုတ်ဘူးဖြည်းဖြည်းချင်းပဲလုပ်ရတာ။အဲလဲတယ်လဲတယ်လဲတယ်ဆိုတာ ရင်ရင်ကြီးလေးလေးပြီးကြတော့တာတွေစူးစိုက်ပြီးတော့မှနေသမာဓိနဲ့ဝိရိယညီမျှလာဝိရိယအားကရော့သွားတော့သမာဓိအားနဲ့ညီမျှလာတယ်အဲမှာဝိပဿနာဉာဏ်နဲ့တက်တာပဲတက်ပြီးတော့သောတာပတိမေကိုရောက်တာပဲသောတာပန်အဲသောတာပတိမေကိုလည်းသရာဟိမေကိုရောက်သောတာပန်ကနေပြီးတက်တော့သရာဟိမေကိုရောက်အဲဒီကနေပြီးဆက်ပြီးတော့ရှုတော့နာဟိမေကိုရောက်အဲဒီကဆက်ရှုတော့အရာဓမေကိုရောက်ရဟနာဖြစ်သွားတာအဲဒါ သိရတဲ့လဲကြိုက်ကလေးမှာခေါင်းမောခေါင်းမြောက်သေးဘူးလို့ကိုကြီးကလည်းထောင်းနေရင်မဟုတ်လို့ထိုင်းနေတာလည်းမဟုတ်ဘူးလို့ရက်နေတာမဟုတ်တာတော့သူပြောကြရမလို့ပါဘူးညဉ့်ရှောက်နေတာမဟုတ်တာလည်းသူပြောကြရမလို့အဲလဲအိမ်နေတာလည်းမဟုတ်ဘူးတဲ့ထိုင်းနေတာလည်းမဟုတ်ဘူးတဲ့ကိုကြီးကရိမ့်ရိုင်းနေ အရိယာဘုလေးပါးကလွတ်ပြီးတော့ယဟနာဖြစ်သွားတာတဲ့ဒါကဒီလိုပြရတယ်အဲ့ဒါတွေကအမှန်အာကိုစရာကောင်းပါတယ်ဒါကြောင့်ဒီအမှန်ပေးတဲ့အခါမှပေးတရားနဲ့ဒါလေးထည့်ထားတဲ့အာကိုရအောင်လို့ဒီလိုစကားအဲဒီလိုမှကြာအကြောင်းညွှန်လို့ရှိရင်ဒီတခဏလေးလည်းတရားလို့ဆိုရနိုင်တယ်ဆိုတာသိပြီးတော့သိအားတက်ကြွအောင်လို့သိတာပါလေအခုအားထုတ်နေတဲ့ပုဂ္ဂိုလ်လေးထပ်ကြလို့ရှိရင်ပိုကောင်းတာပါလေဒါမှမဟုတ်ထည့်ပြီးတော့ဒီကအဲဒီရှင်နန္ဒာ ဘုရားပြိဋိနိဗ္ဗာန်ဆံပြီးတဲ့နောက်မှဘုရားထုတ်ပြီးတဲ့ဉာဏ်နာပြည့်စောစောကဘာလို့မှပြည့်တုံးဆိုဘုရားဝကြည့်မယ်ကြည့်နေရတော့အာထုပ်ကိုအချိန်ကောင်းမှမရဘူးစောစောတိုင်းကတော့လည်းအမြဲတမ်းတော့ဝကြည့်မယ်ကြည့်ရတာမဟုတ်ပါဘူးသိရင်ပုဂ္ဂိုလ်တွေဝကြည့်မယ်ကြည့်နေတဲ့ခါလည်းရှိဒါပဲလေသူကတော့ဘုရားဝကြည့်မယ်ကြည့်ဖို့ရအမြဲတမ်းကြောင်းကြဆိုင်နေတာလက္ခဏာရှိပါတယ်ဒါကြောင့်မို့တရားထုတ်ပြီးအချိန်မရတော့ သောတာပန်ဖြစ်ကပြီးနေတာအဲသောတာပန်ပုဂ္ဂိုလ်အာဝိနိပဏဓမ္မအဲ့ဒီတိုင်းကိုပဲပယ်လေးပါးတော့မကြပါဘူးတဲ့အဲပရိနိဗ္ဗာန်ဆိုပြီးတဲ့နောက်တော့ဉာဏ်သာဖြစ်သွားတော့ဆင်းရဲတာသိကိုငြိမ်းတာပါနိရတောမြဲနေပါပြီဂတိရောညာရောမြဲနေပါပြီသောတာပန်ဆိုရင်ဒုက္ခတိပဲရှိတယ်ဒုက္ခတိမရောက်ဒုက္ခတိ လူဘဝနတ်ဘဝဇမဘဝဒီဒုက္ခတိတာရှိဒုက္ခတိမရှိအပိညာအချင်းလည်းမဲ့အပိညာကမပြတ်တော့မြဲနေသံဘောဓိပရာယံတော့သံဘောဓိဆိုတာမညာသုံးခုသံဘောဓိဒီမှာတော့အထက်မညာပါလေသောတာပန်ဆိုတော့အထက်မညာသုံးခုလဲလျောင်းတာရှိတာပဲအထက်မညာသုံးခုရောက်ခွေရသေးကြနေပါပြီဆက်အားထုတ်လို့ရှိရင်ရောက်မှာပဲတဲ့ နောက်ထပ်ဆရာသမားအကူအညီမရှိနိုင်အောင်တော့သောတာပန်ဖြစ်ပြီးသားပုဂ္ဂိုလ်ကသူ့ဟာသူတရားထုတ်ပြီးတရားတက်နိုင်တယ်အခုလူဘဝတို့နတ်ဘဝတို့အာယုံနာနှစ်ပါးရှိတဲ့ဓမ္မဘဝတို့ကနေပြီးတော့အာယုဘဘဝရောက်သွားတဲ့ဆိုတော့အာကမိသာရဏဘုံဉာဏ်နဲ့သာရအပိဓိညာရဏဘုံအဲဒီဘုံတွေရောက်သွားလို့ရှိရင်သောတာပန်ကရောက်သွားရင်တရားတော့နာရတော့ဘူး သူများတွေကနီးမိကြနီးခိုးကြတာမရှိတော့ဘူးသူများတွေလည်းမတွေ့ရတော့ဘူးစိတ်ကြီးတယ်ရှင်းတာစိတ်ဆိုတော့စေတသိက်တွေတော့ပါတာပေါ့ရှင်းတဲ့စေတသိက်ဆိုတာဗမာကတော့စိတ်လို့ပြောအောင်စိတ်ကြီးတယ်ပြောတာရုပ်လည်းမရှိမျက်စိလည်းမရှိနားလည်းမရှိကိုယ်လည်းမရှိသူများလည်းမတွေ့နိုင်ဘူးကိုယ်ကလည်းသူများကိုတွေ့ကိုရဘာမှကြောင်းကြစိတ်လို့လည်းမဖြစ်ဘူးကိုယ့်အကိုစိတ်ပြီးလေးတွေရှင်းတာဟောအဲဒီတော့နောက်တရားထုတွေတက်အောင်လို့ ဟောပြောပေးမဲ့ပုဂ္ဂိုလ်လည်းမရှိဘူးဟောလို့လည်းမဖြစ်ပါဘူးအဲဘုရားကိုယ်တိုင်လည်းမဟောနိုင်ပါဘူးသူနားမှရှိတယ်ဒါပေမဲ့လို့သောတာပန်ဖြစ်ပြီးသားပုဂ္ဂိုလ်ကတရားအခြေခံကပြည့်ပြည့်စုံပြီးသားမို့သူနည်းနဲ့သူအားထုတ်ပြီးတော့သောတာပန်ကနေသရကအနာကညာနာရှိသည်ပြိဋိနိဗ္ဗာန်ဆန္ဒလဲအာယုဝဘုံနေရောက်သွားတယ်ပြိဋိနိဗ္ဗာန်ဆန္ဒလဲဒါကြောင့်ဗံဘောဓိပရာယနောအထက်မဉ္ဇဉ်၃ပါးလဲလဲရောင်းညာ နောက်ဆုံးရောက်ဖို့ရရှိတယ်တဲ့သိသိနေပါပြီ။ဒါကြောင့်မို့ဝိနည်းသိက္ခာဘုဒ္ဓခုနှစ်ခါပညာဘုရားမလိုသေးပါဘူးလို့မြတ်စွာဘုရားမင်းရှိပါတယ်မင်းရှိပြီးနောက်ကျတော့အကြောင်းပေါ်တဲ့ခါမှာပညာပါတယ်။ဝါ90ဝါ90ကျော်တဲ့ခါမှာသိက္ခာဘုကျမ်းစာတွေပညာရတယ်လို့ဆိုဝါ90ကျွန်းကတော့အကြီးကျယ်ပညာဆက်ဖို့မရဘူး။ဒီအနောက်ပိုင်းကျတော့မှပညာ အဲ့ဒါပါပဲအဲ့ဒါဆိုရင်ဝိနည်းဒိဋ္ဌာဘောပညာပဲအကြောင်းမြတ်စွာဘုရားဤသာသနာအကြောင်းအဲဘုသူတော်တွေရပါပြီဆရာထုတ်တဲ့ပုဂ္ဂိုလ်တွေလည်းအခုကြားတာနဲ့ညီးယူပြီးတော့ကျွေးဆောဆောအထုတ်ပြီးတော့သွားကြဖို့ပါပဲဆရာဆုံးနေဆုံးပါရင်နိုင်ရလည်းပဲခုဒီနေ့ဝဲကြော်တော့ဒီနေ့ဝဲတော့ပဲဆုံးမှာမဟုတ်လားဒါကလည်းနည်းနည်းနောက်ကျဆုံးနိုင်15မိနစ်တရားသိမ့်မှုရတော့ နောက်တစ်ခါရင်းရလာကြတဲ့သင်မြော်တဲ့တရားဟောရမယ်ဒီဝိရင်္ဇဝိရင်္ဇဝါနဲ့12ဝါမြောက်ကဟောပြီးသွားပြီးနောက်73ဝါ14ဝါတို့သင်မြော်တဲ့တရားဟောရမယ်ကြောင့်ဒီနေ့တော့အမြဝေပြီးတရားသိညာပြီယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအထောအသော နာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝိယဝိစ္စကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သရှိသောဒီကောင်းမှုအပေါင်းဤဘုရားကကိုမိဖာတို့အား ပေးပေပါကောင်း၏သေမျိုးတို့အားမြတ်ပေးပေပါကောင်း၏ဤရနိုင်ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းဟာမြတ်ပေးပေပါကောင်း၏အလုံးစုံသောအတ္တဝါပေါင်းတို့အားမြတ်ပေးပေပါကောင်း၏ ဘာတော်မှာစ၍သုံးစုံသောသတ္တဝါပေါင်းတို့သည်မြတ်ရကြ၍ကိုယ်စိတ်နှပြနာကြပါစေ။